ဘဝတာဝန်ကြည်ပြွန်ပါစေဆိုတဲ့တရားတော်ကိုဟောမယ်။ဘာတရားတော်လဲ။မိမိရရှိနေတဲ့ရောက်နေတဲ့ဘဝမှာအဲ့ဒီတာဝန်ကိုမိမိတို့ကြည်ဖို့လိုအပ်ပါမိဘရဲ့နေရာရောက်နေတဲ့ပုဂ္ဂိုလ်ဟာမိဘရဲ့တာဝန်ကြည်ရလိမ့်မယ်။သာသမီနေရာမှာရောက်နေတဲ့ပုဂ္ဂိုလ်ဟာလည်းသာသမီ တာဝန်ကြည်ရလိမ့်မယ်။ ဆရာနေရာ ရောက်နေတဲ့ပုဂ္ဂိုလ်ဟာလည်းပဲဆရာတာဝန်ကျေရလိမ့်မယ်။တပည့်နေရာမှာရောက်နေတဲ့ပုဂ္ဂိုလ်ဟာလည်းပဲတပည့်တာဝန်ကျေရလိမ့်မယ်။မိမိရနေတဲ့ရောက်နေတဲ့နေရာရဲ့အခြေအနေရနေတဲ့ဘဝရဲ့အခြေအနေတိုင်းမိမိတာဝန်ကိုမိမိကျေဖို့မလိုအပ်ဘူးလား။အခုဒီမှာဆိုရင်လည်းပဲဘုန်းကြီးတို့တရားရိပ်တာဖြစ်တယ်။ တရားရိပ်တာရောက်ပြီဆိုရင်ဘုန်းကြီးတို့တရားရိပ်တာမှာတရားပြပေးတဲ့ကမ္မထာနာစရိယဆရာတော်များတရားဟောပေးတဲ့ကမ္မထာနာစရိယဓမ္မဂတိကဆရာတော်များကရိပ်တာကိုရောက်လာပြီဆိုရင်တရားဟောပေးရမယ်တရားပြပေးရမယ်တာဝန်မရှိဘူးလားအဲ့ဒီတာဝန်ကို ကမ္မထာနာစရိယဆရာတော်များမကြည့်ရဘူးလားနေ့စဉ်တရားမပြဘူးလား နေ့စဉ်တရားမဟောဘူးလားဆရာကမ္မထာနာစည်းရရဲ့တာဝန်ပဲရိတ်တာရဲ့တာဝန်ပဲကမ္မထာဆရာရဲ့တာဝန်တရားအထုတ်ဖို့ရောက်လာတဲ့ပုဂ္ဂိုလ်များကြတော့ဒီကကမ္မထာနာစရိယဆရာတော်များပြသတဲ့ညွှန်ကြားတဲ့တရားတော်တိုင်းလိုက်နာပြီးတော့ချင့်ကြံအားထုတ်ရမယ်တာဝန်ဟာဆရာတာဝန်လားတပည့်တာဝန်လားယောဂီများရဲ့တာဝန်ပဲ ရိတ်နာမှာရောက်လာပြီတရားအထုတ်ဖို့ရောက်လာပြီဆိုရင်ဒီကတရားအလုပ်အထုတ်တဲ့နေရာမှာဆရာဖြစ်တဲ့ပုဂ္ဂိုလ်ကဆရာတာဝန်တိုင်းဘယ်လိုထိုင်ဘယ်လိုရှုမှတ်ဘယ်လိုပွားများရရင်ဘယ်လိုရှုမှတ်ထိုင်ရင်ဘယ်လိုရှုမှတ်သွားရင်ဘယ်လိုရှုမှတ်လျောင်းရင်ဘယ်လိုရှုမှတ်စားတဲ့တောက်တဲ့နေရာမှာဘယ်လိုရှုမှတ်ဆိုပြီးတော့ဆရာများကလည်းဆရာတာဝန်တိုင်းကြည့်ပြောင်းအောင်ညွှန်ပြပေးတယ်ဟောကြားပေးတယ် တပည့်ယောဂီများကလည်းပဲအဲ့ဒီမှာမိမိတို့လိုက်နာရမယ့်အတိုင်းထိုင်ရှုမှတ်ရမယ့်အချိန်ကိုထိုင်ဣရိယာပုနဲ့ရှုမယ်။ရက်တဲ့အချိန်ကိုရက်တဲ့ဣရိယာပုနဲ့ရှုမယ်။သွားနေတဲ့အချိန်ကိုသွားတဲ့ဣရိယာပုနဲ့ရှုမယ်။စားနေတဲ့အချိန်ကိုစားတဲ့အမှတ်ကိုရှုမယ်။လျောင်းတဲ့အချိန်မှာလျောင်းတဲ့ဣရိယာပုနဲ့ရှုမယ်။မိမိတို့ဆရာသမားညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့ရှုရမယ်၊အားထုတ်ရမယ်တာဝန်ဟာဆရာရဲ့တာဝန်လားယောဂီရဲ့တာဝန်လား။ ဒီဒါသူတာဝန်နဲ့သူပဲဒီတိုင်းပဲအားလုံးသင်ကြားပေးတဲ့ဥမာယဉ်ကျေးမှုသင်တန်းမှာဘုရားစာရီယဉ်ကျေးမှုသင်နေယဉ်ကျေးမှုစာပေတွေဘုရားဘာသာတိုင်းဘုရားဘာသာတိုင်းဟာဘုရားရဲ့အဆုံးအမတွေသိထားနားလည်ထားဖို့မလိုဘူးလားဘုရားဘာသာဝင်တယောက်ဟာ ဖះဆွမ်းတော်ကပ်မယ်ဆိုလို့တောင်ဆွမ်းတော်ကပ်ပြီးမရဘူးပန်းတော်ကပ်မယ်ဆိုရင်တောင်ပန်းကပ်ကလေးမရဘူးရေချမ်းတော်ကပ်မယ်ဆိုရင်တောင်ရေချမ်းကပ်လေးမရဘူးစီမိကပ်မယ်ဆိုရင်တောင်စီမိကပ်လေးမရဘူးဆိုရင်ဒါဗုဒ္ဓဘာသာဝင်တရားမှာပြည့်စုံရမယ်အကြောင်းအင်္ဂါပြည့်စုံရဲ့လားမပြည့်စုံသေးတာကိုကုတရားဘုန်းကြီးတို့ဒီကဆရာသမားများကခုကွင်တာမဏိငယ်များသိက္ခာရှင်ငယ်များကို ဘုရားစာရီပူချပေးနေတယ်အဲဒီလိုသင်ကြားပေးတဲ့ပုဂ္ဂိုလ်ကသင်ကြားပေးရင်တပည့်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲသင်ကြားပေးတဲ့အတိုင်းလိုက်နာပြီးတော့ဒါတွေကိုမိမိတို့နှုတ်ထဲမှာရနေအောင်နှလုံးသားထဲမှာနှလုံးသားမှာဘုရားတည်းဆိုတဲ့အတိုင်းပဲနှလုံးသားထဲမှာမိမိတို့ဘုရားရဲ့အဆုံးအမတရားတွေနှုတ်ငုံရနေအောင်ကြိုးစားဖို့မလိုအပ်ဘူးလားကြိုးစားဖို့လိုအပ်တယ်နော် အခုဘုန်းကြီးကဟိုကစာပေသင်ကြားတဲ့ပုဂ္ဂိုလ်တွေကိုပြောထားတယ်နှုတ်ဖြေပထမဖြေပေးပါလို့နှုတ်ဖြေမေခွန်းနဲ့ဖြေပေးပါနှုတ်ဖြေရမှရေးပြေကို ခွင့်ပြုပါနှုတ်ဖြေမှမရဘဲနဲ့ရေးပြေသွားပြီးဖြေလို့လည်းပဲအကြောင်းမထူပါဘူးအဲဒါကြောင့်မို့ပထမနှုတ်ဖြေကို ပထမစစ်ပါအဓိကကတော့ဘုရားစာကိုစစ်ပေးပါ မိမိသင်ကြားထားတဲ့ဘုရားဂုဏ်တော်၉ပါးတရားဂုဏ်တော်၆ပါးသံဃာဂုဏ်တော်၉ပါးဒါဘုရားကြောကျိုးတွေပဲအဲဒီဟာလေးတွေကိုသိချာနှုတ်ရှည်နေအားဖြင့်မေးပါနောက်ပြီးတော့ဘုရားပန်းကဆွမ်းကရေချမ်းကစီမိကဆိုတာလေးဒါဗုဒ္ဓဘာသာဝင်သာသမီတိုင်းအားလုံးဟာနှုတ်တဲ့ရနေရအဲ့ဒါလေးတွေသူတို့နှုတ်တဲ့ရမရဒါလေးတွေကိုမေးပါမေးလို့အဲ့ဒီပုဂ္ဂိုလ်တွေနှုတ်တဲ့ရပြီဆိုရင်ဖြေခွင့်ပေးလိုက်ပါ အဲဒီမှာဖြည့်ခွင့်ပေးမယ်နှုတ်တဲ့မရတဲ့ပုဂ္ဂိုလ်တွေဖြည့်ခွင့်မရအောင်အဲတော့စားဖြည့်ရဲဆိုတာရနေမှကျင်ညက်နေမှကိုယ်သဘောပေါက်နေမှသဘောပါနေမှဖြည့်လို့ရမှာဖြစ်ပါတယ်ဒါကြောင့်ဆရာဟာဆရာတာဝန်ကြည်ပြွန်ရတယ်လို့သင်ကြားပေးရလို့တပြည့်ဘက်ကလည်းပဲတပြည့်တာဝန်မကြည်ပြွန်ရဘူးလားဒီအဲ့ဒါကြောင့်မို့မိမိရောက်နေတဲ့ဘဝရတဲ့ဘဝရတဲ့နေရာမှာမိမိရဲ့တာဝန်လေးတွေကြည်ပြွန်အောင်မို့ ခုဓမ္မယုံထဲမှာဘုန်းကြီးကဓမ္မယုံကိုအားလုံးဖုံးနေလက်ကင်ဖုံးကင်းစင်နေမြေဆိုပြီးဘုန်းကြီးသတ်မှတ်ထားတယ်ဓမ္မယုံထဲမှာအချို့ကစကားပြောဖို့အတွက်အစဉ်သင့်တရားအထုတ်တာရှေ့ကခါတယ်ဖုံးကဘေးကချထားတယ်ချထားပြီးတော့ဖုံးလာပြီဆိုစကားပြောတယ်အခုတခါစကားပြောတဲ့အလုပ်ကိုမလုပ်ပြန်မင်းနဲ့တခါလေဖုံးနဲ့ချပြီးတော့ ဖုန်းထဲကနေပြီးတော့ဒီခါတော့ပါဇက်ကစကားမပြောဘဲနဲ့လက်နဲ့ရိုက်ပြီးစကားပြောတာရှိတယ်။အဲဒီမှာတရားမအားမထုတ်ဘူးဒါတွေပဲလုပ်နေကြတာဖြစ်တဲ့အတွက်ဓမ္မယုံထဲမှာဘုန်းကြီးတို့ဖုန်းကင်းစင်နေမြေဖြစ်နေလုံးဝဖုန်းတွေကိုယူလာခွင့်မပေးဘူး။ဒါကြောင့်လေတရားတိုးတက်စေလို့လားအနှောက်အယှက်ဖြစ်လို့လား။တရားနှောက်ယှက်ဖြစ်လို့နော်။ဒါတရားကိုအလေးပြုတဲ့နေရာဖြစ်တဲ့အတွက်တရားနှောက်ယှက်ဖြစ်စေလို့ အခုတရားဒီဖုံးတဲ့စကားပြောတယ်ဖုံးတဲ့ကစားတယ်ဖုံးတဲ့စာရေးတယ်ဆိုရင်လေတရားနှောက်ရှက်ဖြစ်ခဲ့ရင်ပါဇက်ကစကားပြောရင်ရောတရားနှောက်ရှက်မဖြစ်ဘူးလားဒီလိုဆိုရင်ဒီဓမ္မယုံအတွင်းထဲမှာရောက်ပြီဆိုရင်စကားပြောရမလားမပြောရဘူးလားသဘောပေါက်ပါနော်စာသင်နေတယ်သိက္ခာရှင်လေးတွေလည်းဓမ္မယုံနဲ့ရောက်ပြီဆိုရင်ငါတို့စကားမပြောရတော့ဘူးဆိုတာသဘောပေါက်ပါ ဆရာဆရာမများကလည်းပဲအားလုံးသင်ကြားပေးပါရက်ကွင်းတာမဏေများကိုသင်ပေးတဲ့ဒီမှာဆရာဖုန်းတော်ကြီးများကလည်းပဲဒါဓမ္မယုံနဲ့ရောက်လာရင်မိမိတို့အတန်တိတ်ဆိတ်ရမယ့်နေရာဆိုတာကိုသတ်မှတ်ပြီးတော့ဒီထဲရောက်သွားရင်လုံးဝစကားမပြောဖို့နောက်ကျောင်းသားတွေယောဂီတွေအားလုံးပေါ့ကိုရင်ယောဂီတာမဏေယောဂီစကားမပြောဖို့ဓမ္မယုံပေါ်ရောက်ပြီဆိုရင်လုံးဝအတန်မထွက်တော့ပဲနဲ့ကိုယ့်အလုပ်ကိုလုပ်မယ်ဒါပဲတခြားအချိန်တွေကိုဘုန်းကြီးတို့ဒီမှာအဆောင်မှာကိုဘုန်းကြီး သူတို့ကိုတတိပေးရုံကြဲကြဲလောင်းလောင်းမပြောဘူးတတိပေးရုံလေးပဲပြောထားတယ်မဖြစ်မပြုံးမဖြစ်တာကိုပြောခွင့်ပေးတယ်ဟေးကြဲကြဲလောင်းလောင်းအခြားယောဂီတွေကိုအနှောက်အယှက်ဖြစ်မှာကိုတော့လုံးဝတားမြစ်ရမယ်လို့ဘုန်းကြီးတောင်းပေးထားတယ်ဒါကြောင့်ဒီကနေ့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးဟာဘဝတာဝန်ကြည်ပြောပါစေဆိုတဲ့တရားတော်ကိုဟောမယ်။ဒါတရားတွေလေ။ ဒီတရားတော်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတန်ဝဋ္ဌိပြေမွန်စေတဝန်ကျောင်းမှာတရင်သုံးပြီးတော့နေစဉ်အချိန်ခါကာလမိဘနှစ်ပါးကိုလှုပ်ကြွေးပြုစုနေတဲ့ယဟန်တော်လေးတစ်ပါးကိုအကြောင်းပြုပြီးတော့ဟောတာမိဘနှစ်ပါးကိုပြုစုလှုပ်ကြွေးနေတဲ့ယဟန်တော်လေးတစ်ပါးကိုအကြောင်းပြုပြီးဟောတာအဲ့ဒီယဟန်တော်လေးရဲ့အကြောင်းကိုဘုန်းကြီးမနေ့ဖန်ပြမှာပြောပြပေးမယ်အဲ့ဒီမှာမိဘနှစ်ပါးကို ပြုစုလှုပ်ကြွေးနေတဲ့ယဟန်တော်လေးကိုကြောင်းပြုပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအတိတ်ဇာကြောင်းလေးကိုပြန်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးဟောခဲ့ရာဇကြိုပြည်မဂရမင်းမင်းပြုစဉ်ချိန်ခါကာလမှာမြို့ရဲ့အရှိဘက်ပေါ့အရှိမြောက်အရာပေါ့ဒီရာဇကြိုပြည်ရဲ့အရှိမြောက်အရာမှာတာလိတ်ဒီယာဆိုရဲမြည်တဲ့ပုံနာရွာကြီးရှိတယ် သာလိတိယဆိုတဲ့ဘာရွာကြီးလဲအေးပုံနာတွေနေတဲ့ရွာကြီးရှိတယ်အဲ့ဒီရွာရဲ့အရှိမြောက်ရမှာမကရလေတော်ကြီးရှိတယ်ဘာလေတော်ကြီးရှိတယ်မကရဆိုတဲ့လေတော်ကြီးရှိအဲ့ဒီလေတော်မှာကောတိယဂုတ္တအမည်ရှိတဲ့သာလိတိယရွာမှာနေတဲ့ပုံနာကြီးကပိုင်ဆိုင်တယ် သူပိုင်ဆိုင်တဲ့လေတွေဟာဘလောက်ဖြစ်အောင်ကျေရောသလဲဆိုရင်ပယ်တထောင်များအတိုင်းရှိရှိတယ်ပယ်ဘလောက်တဲ့လဲပယ်တထောင်များအတိုင်းရှိရှိတယ်အင်မတန်မှကျေဝန်းတဲ့လေကြီးပေါ့အဲ့ဒီလေကြီးကိုဒီပုံနာကြီးဟာသလေးစပားတွေစိုက်ပျိုးပြီးတော့ထားပါအဲ့ဒီလိုသလေးစပားတွေစိုက်ပျိုးပြီးတော့ကောက်ပင်တွေထလာလို့ အသီးနှံလေးတွေအစံတင်လာတဲ့အချိန်ကစပြီးတော့စောင့်ရှောက်ဖို့ရဒီလေတော်ကြီးကိုစောင့်ရှောက်ဖို့ရအတွင်အဆောင်အနေအားဖြင့်ဘုန်းကြီးတို့ပုံနာတယောက်ကိုအဆောင်ချပြီးတော့ထားပါအဲ့ဒီလေတော်ရဲ့အရှိမြောက်အရတ်မှာပေါ့ဒီလေတော်ကြီးရဲ့အရှိမြောက်အရတ်မှာလည်းပဲတခုသောတောင်ကြီးရှိတယ်သစ်ပင်လေးနဲ့အုပ်ဆိုင်ပြီးတော့ပေါ့တောင်ကြီးညှို့မှိုင်းနေတဲ့တောင်ကြီးရှိတယ် အဲ့ဒီတောင်ကြီးမှာလည်းပဲကြီးစွာသောလက်ပံတော်ကြီးရှိတယ်တဲ့သစ်ပင်တွေနဲ့အုပ်ဆိုင်နေတဲ့လက်ပံပင်တွေပေါ့အဲ့ဒီလက်ပံတော်ကြီးမှာ များစွာသောကြီးသားတွေနေကြတယ်တဲ့ကြီးငှက်တွေဗာငှက်တွေနေကြတာလေကြီးငှက်တွေနေကြတယ်အဲ့ဒီကြီးငှက်တွေကိုဘုန်းကြီးတို့များစွာသောကြီးငှက်အပေါင်းကို အုပ်ချုပ်ပြီးတော့နေတာကတော့ဖြင့်ဘုန်းကြီးတို့ရဲ့အလောင်းတော်ကြီးမင်း ဘုန်းကြီးတို့ရဲ့အလောင်းတော်ဟာအဲ့ဒီအုတ်ချုပ်နေတဲ့ကျေးမင်းကြီးရဲ့သားလေးလာပြီးတော့ဖြစ်တယ်။ဘုန်းကြီးတို့ကျေးငှက်တွေဟာဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဒီလောက်များပြားတဲ့ထောင်ပေါင်းချီပြီးတော့နေတဲ့ကျေးငှက်တွေနေတဲ့တောအုပ်သိမ့်မတွေ့ဘူး။ဘာကြောင့်လဲတောကမရှိတော့တောမရှိတော့ကျေးငှက်တွေဒီလောက်များများမတွေ့ဘူး။အခြားအခြားနိုင်ငံတွေမှာကြည့်ပေါ့။အခြားနိုင်ငံတွေမှာဆိုရင်ကျေးငှက်တွေဟာအများကြီးပဲသိမ့်တန်းချီနေတာ။အဲ့ဒီလိုနေကြတယ် ဘာကြောင့်လဲဆိုတော့နေစရာတောတွေတစ်ပင်တွေရှိလို့လားမရှိလို့လားတစ်ပင်တွေရှိလို့တခါတရံမှာဘုန်းကြီးတို့သတင်းစာတွေဖတ်ကြည့်ပေါ့ကြီးအုပ်ကြီးနဲ့တွေ့တဲ့အခါငှက်အုပ်ကြီးနဲ့တွေ့တဲ့အခါလေရင်မြန်တောင်မှပြစ်ကြတယ်ကြီးအုပ်ကတခါလဲကြီးအုပ်ကိုမရှောင်နိုင်ဘူးကြီးတွေကအများကြီးဖြစ်နေတော့အဲ့ဒီမှာအများကြီးဖြစ်နေတော့ကြီးအုပ်ကြီးနဲ့တိုက်ပြီးတော့ကြီးအုပ်ထဲမှာကြီးတွေကနေပြီးတော့လေရင်မြန်ရဲ့ဟွာထဲမှာပန်ကာရီထဲမှာဝင်သွားတာ အဲ့ဒီဝင်သွားတဲ့အခါကျတော့ကြီးတွေကအများကြီးဆိုတော့ပန်ကာတခါတယ်တဖြည်းဖြည်းဒီမှာလေရင်လေရင်လေရင်လေရင်နဲ့အရှင် ရော့ပြီးနောက်ဆုံးလေရင်မြန်ကြီးအောက်ကိုထိုးကြဘလို့ကြီးတွေများတယ်ဆိုတာကြည့်ပေါ့အခုဒီမှာလည်းပဲဒီမြတ်စွာဘုရားဒီလက်မှန်တော်ကြီးထဲမှာ ကြီးပေါင်းများစွာရှိအဲ့ဒီကြီးသားပေါင်းများစွာကိုဘုန်းကြီးတို့အလောင်းတော်ကြီးမင်းရဲ့ဖခင်ဖြစ်တဲ့ကြီးမင်းကြီးကအုပ်ချုပ်တယ် အဲလိုအုပ်ချုပ်ပြီးတော့နေတာဒီလိုအုပ်ချုပ်ပြီးတော့နေတဲ့အခါကျတော့သူ့နေရာနဲ့သူသူ့ရဲ့လမ်းနဲ့သူပေါ့ဘယ်လမ်းမှာရောက်ပြီဆိုရင်ဘယ်နေရာမှာစားစရာတွေအားလုံးအပြည့်အဝရနေပြီအဲဒီလမ်းမှာဒီနေရာကိုသွားစားမယ်နောက်လမ်းမှာနောက်ဘယ်နေရာမှာသွားစားမယ်အဲ့ဒီလိုသူကအစဉ်အတိုင်းအဲ့တော့ခုတလေးလေတော်ကြီးမြင့်မဲ့ခြင်းရောက်ပြန်တော့လေပဲအလောင်းတော်ကြီးမင်းကကြီးမင်းကြီးကကြီးမင်းကြီးလာတဲ့အခါကျတော့သားတော်ဖြစ်တယ် မိမိတို့အလောင်းတော်ကျင်းမင်းလေးကိုတခါလဲဒီကျေးသားတွေကိုအုပ်ချုပ်ဖို့လွှဲအပ်ထားတယ်။အဲလိုကျေးသားတွေကိုအုပ်ချုပ်ဖို့လွှဲအပ်ထားတော့ဘုန်းကြီးတို့အလောင်းတော်ကျင်းမင်းကနေပြီးတော့အုပ်ချုပ်တယ်။အဲလိုအုပ်ချုပ်တဲ့အခါကာလကြတော့တလေးလေတော်ကိုသွားပြီးတော့ကျေးသားနှစ်ကောင်လောက်သွားပြီးတော့လွတ်လိုက်တယ်။အဲဒီမှာသွားစပန်းတွေမှဲ့ပြီးရင့်ပြီးဆိုတာကိုကြည့်ခဲ့တခါလဲနှုတ်သီးနဲ့ဖြတ်ပြီးတော့ယူခဲ့ဆိုပြီးတော့ယူပြီးတော့အလောင်းတော်ကျင်းမင်းတာဆက်တာ အဲ့လိုဆက်သားတဲ့အခါမှာကလေးစပါးတွေမှဲ့ရင့်နေပြီဆိုတာတွေ့တဲ့အခါကျတော့မှကဲမနေ့ဖန်ကစပြီးတော့အဲ့ဒီကလေးလေတော့ကိုသွားပြီးတော့အစာစားမယ်အဲ့လိုပေါ့အဲ့ဒီမှာအစာစားတဲ့အခါကလည်းကြတော့ခြေအုပ်ကြီးကလည်းအကြီးကြီးခြေအုပ်ကြီးကလည်းအများကြီးအများကြီးစားသွားတာအဲ့ဒီမှာလေတော့ဟာသူတို့တအုပ်ကြပြီးတော့စားသွားပြီဆိုရင်ဘိုင်းဝပြီဆိုတာနဲ့ပဲဝုံးဆိုပြန်တက်သွားတယ် အဲ့ဒီမှာအုပ်ချုပ်တဲ့ဘုန်းကြီးတို့အလောင်းတော်ခြေသားဟာဒေါင်းကြီးတမျှရှိတယ်။စာပေထဲမှာအလောင်းတော်ခြေသားဟာအင်မတန်မှကြီးမားတယ်ဒေါင်းကြီးတမျှရှိတယ်တဲ့။သူ့ရဲ့နှုတ်သီးဟာလည်းပဲရဲနေတယ်။သူ့ရဲ့မျက်လုံးဟာလည်းပဲဇင်ရွေးစည်းကဲ့သို့ရဲနေတယ်။လက်တွေခြေတွေကလည်းပဲရဲနေတယ်တဲ့အထူးအားဖြင့်လေပင်မှာလေရေးအနီးအရေးနဲ့လေရေး၃ရက်ပါတယ်။ဒေါင်းကြီးတမျှကြီးမား။အဲ့ဒါနဲ့တရက် လာပြီးစားသွားတယ်ဆိုရင်ကိုပဲလေကအတော်ကုန်သွားပြီအတော်ကုန်သွားတော့လေဆောင်ပုံသားဖြစ်တဲ့ပုဂ္ဂိုလ်စဉ်းစားတယ်ကြည်သာစဘာနှံတွေကိုရိပ်ဖြတ်ယူသွားသလိုပဲစားသွားလိုက်ကြတာဒေါနေကြလဲရှင်ပုံသားဖြစ်တဲ့ပုဂ္ဂိုလ်ကငါ့ကိုအထင်လွဲရရင်ခက်ရကြီးရဲ့အဲတော့လဲရှင်ပုံသားထံမှာသွားပြီးတော့အကြောင်းကြားမယ်ဆိုပြီးတော့အဲဒီမှာလဲဆောင်ပုံသားကသွားအကြောင်းကြားတယ်အထူးအားဖြင့် ဒီကျဲဥကြီးထဲမှာပါလာတဲ့အမတန်မှကြီးမားတဲ့ဒေါင်းကြီးတမျှကြီးမားတဲ့အဲ့ဒီခြေသားကြီးဟာအစာကိုဝမ်းအောင်စားပြီးပြီဆိုရင်တဲ့သူဟာသူ့ရဲ့နှုတ်သီးပြားနဲ့ဆန့်တဲ့လောက်ပေါ့ရတဲ့လောက်သဗ္ဗနံတွေကိုကိုက်ဖြတ်ပြီးယူသွားပါလေသူထူးခြားချက်ပေါ့အခြားအခြားခြေသားတွေကတော့ဝမ်းဝယူစားသွားတယ်အလောင်းတော်ခြေသားကြီးကတော့ခြေမင်းကြီးကတော့ဝမ်းဝယုံနေမဟုတ်ဘူး ပါဇက်ကဆန့်တဲ့မြတ်နှုတ်သီးကဆန့်တဲ့မြတ်ဇဗနန်တွေကိုအာလုံးကဲ့ဖြတ်ပြီးတော့ရှီပြီးတော့ယူသွားတယ်အဲလိုကဲ့ဖြတ်ပြီးယူသွားတော့လေစပားတွေကိုရိတ်ရိတ်သွားတဲ့အတိုင်းပဲအဲလိုယူသွားတဲ့အခါကျဒီအကြောင်းကို ပြောပြတော့လက်ရှင်ပုံနာကြီးကကောင်းပြီဒီလိုဆိုရင်အဲ့ဒီဇဗနန်တွေကိုကဲ့ဖြတ်ပြီးတော့ယူသွားတဲ့ကျေးမင်းကြီးကိုငါအသက်ရှင်လျက်နဲ့လိုချင်တယ်ကြည့်ချင်တယ် အဲ့ဒါကိုတင်ကြော်ဝင်းလေးထောင်ပြီးတော့ဖမ်းမှာဆိုတော့အဲ့ဒါနဲ့လက်ဆောင်ပုံသားဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဒီကျေးအုပ်ကြီးဆင်းလာတဲ့နေရာကိုကြည့်တယ်ပထမကျေးအုပ်ကြီးကဒီနေ့စားသွားတယ်စားသွားလို့ကုံသွားတဲ့နေရာနောက်ရက်ကျဆင်းလာရင်အဲ့ဒီအဆက်ကနေပြန်ဆင်းတယ်အဲ့ဒီအဆက်ကနေဆင်းပြီးစားသွားတယ်နောက်ရက်ကိုပြန်ဆင်းလာပြီဆိုရင်မိမိစားလို့ကုံတဲ့အဆက်နေရာကနေပြန်ဆင်းတယ် အဲ့လိုဆိုတော့စနစ်တကျစားတာကိုတွေ့ရတဲ့အခါကလည်းကြတော့ဒီတောင်းကြီးတမျှကြီးမားတဲ့ဂျင်းမင်းကြီးဆင်းတဲ့နေရာကိုသူမှတ်မိနေပြီဘယ်လိုနေရာကိုဆင်းမှာပဲဆိုတာမှတ်မိနေတဲ့အခါကျတော့အဲ့ဒီမှာကြော်ဝင်းတွေထောင်ချတာချတာလိုက်တဲ့အခါကျတော့ကြီးတွေဆင်းလာတယ်ဆင်းပြီးစားကြတယ်နောက်ဆုံးမှဂျင်းမင်းကြီးကဆင်းလာတယ်ဆင်းလာတယ်ဆိုရင်ပဲဂျင်းမင်းကြီးဆင်းနိုင်လောက်တဲ့နေရာကိုမှန်းပြီးတော့ထောင်ထားတာဖြစ်တော့အဲ့ဒီမှာကြော်ကွင်းနဲ့ခြေတော့ကိုမိသွားတယ် မိသွားတဲ့အချိန်ကျတော့ဘုန်းကြီးတို့အလောင်းတော်ကျင်းမင်းကငါတော့ဖြင့်အန္တရာယ်နဲ့ကြုံတွေ့နေပြီအတိတ်ကမိမိပြုခဲ့တဲ့မကောင်းမှုကံကြောင့်ငါအန္တရာယ်နဲ့ကြုံတွေ့နေပြီတကယ်လို့ငါအန္တရာယ်ကြုံတွေ့နေတဲ့အတန်ပေးလိုက်လို့ရှိရင်မိမိတို့ကြေးသားတွေဒီနေ့ဘာမှအစာမစားရပဲဖြစ်သွားလိမ့်မယ်အဲတော့အားလုံးဝမ်းလောက်ပြီဆိုမှငါအတန်ပေးမယ်ဆိုပြီးတော့အဲ့ဒီကြမ်းမှာအတန်ပေးလိုက်တာ အဲ့လိုအတန်ပေးလိုက်တယ်ဆိုရင်ပဲအားလုံးကြေးသားတွေထပြန်သွားကြပြီသူတို့ဝါလောက်တဲ့အခါအဲ့ဒီကြတော့မှဘုန်းကြီးတို့အလောင်းတော်ကြီးမင်းကြီးဒီမှာမိနေတယ်အဲ့ဒီမှာပုံနာကနေလာပြီးတော့အဲ့ဒီလောင်းတော်ကြီးမင်းကြီးကိုလာပြီးတော့ကြော်ခွင်းနဲ့ယူပြီးဖမ်းဖမ်းပြီးတော့လက်ရှင်ပုံနာထံကိုသွားပြီးတော့အပ်တယ်အဲ့ဒီလက်ရှင်ပုံနာထံသွားပြီးအပ်တဲ့အခါကလည်းကြတော့လက်ရှင်ပုံနာကြီးကမေးတယ်ဥရဒနာဒုအင်းကြီးတန်သူဝပစ္စောဒရဝတ္တ ဣသောရတတဝဗုဒ္ဓဝါသာလိယထကမ္မတုံဒိနာထာယကိစ္စတိကောထာနုတတ္ထပူရိတိသူဝဝေရဏုတိမယဗုဒ္ဓောမိတမ္မဧကာဟိကုဟိသာလိနိဒာဟတိအဲဒီမှာပုံနာကနေပြီးတော့အလောင်းတော်ကြီးမင်းကြီးကို မေးတယ်သူဝအမောင်ကြီးတာတဲ့အင်းကြီးတန်တပါးကုံသောကြီးတာတို့သည် ဘုဒ္ဓံနုနာအတိုင်းအရှိနေရှင်သောဝမ်းရှိ၏ဟုငါဝမ်းရှိ၏ဟုငါအောက်မေ့၏ငါအောက်မေ့မှတ်ခြင်းပါ၏။ဩအခြားခြားသောကြီးတွေကတော့သူတို့ရဲ့ဝမ်းအတိုင်းရှိရှိသလောက်ပဲစားကြတယ်လို့ငါဒီလိုသိတယ်တဲ့။တောင်းအမောင်ကျေးသာဤဥဒရံဝမ်းသည်တဲ့။အမောင်ကျေးသာဤဥဒရံဝမ်းသည်ဣသောဒရံလွန်သောဝမ်းဖြစ်အောင်လေတကား သင်ရဲ့ဝမ်းကြီးကတော့ဖြင့်အခြားကြေးသားတွေတဲ့ပို့ပြီးတော့လွန်ပြီးကြီးမားတဲ့ဝမ်းကြီးဖြစ်တယ်တဲ့။သာလေတလေးကိုယတ္တကမ္မအလိုရှိတဲ့ဗုဒ္ဓဝါစားပြီး၍ဒုံဒေနာဒုံဒေနာနှုတ်သည်ဖြင့်အာဒါယယူ၍ကိစ္စတိသွား၏။သင်ကဒီဝမ်းကြီးအင်မတန်ကြီးမားတဲ့ဝမ်းကိုဝမ်းအောင်စားတယ်။စားတဲ့အပြင်သင်ဟာနှုတ်သည်နဲ့ငါရဲ့သဘနှံ့นี่ကိုကြိုက်ဖြတ်ပြီးတော့ယူငင်သွားတယ်။ကိုဋ္ဌာနုကိုဋ္ဌာနုတတ္ထ တထတို့လက်ပံတော်၌သူဝါမောင်းကြည်သာတထတို့လက်ပံတော်၌ကောထံဗန္ဒာကြည်ကြသည်ပုရိသေနုကြည်စေသလော သူရာမောင်းကြည်သာ သူရာမောင်းကြည်သာတေတင်းသည်မယငါနှင့်ဝေရဏုယံသူဖြစ်ခဲ့လေသလောသမ္မာအမောင်ကြည်သာဝုထောသမ္မာမောင်ကြည်သာဝုထောမေအပ်တော်တင်သည်မေငါအာဧခာဤဖြစ်ကြပါလေလော တင့်မှာတိုးတဲ့တောင်ထဲမှာဗန္တာကြည်ကြတွေနဲ့တိဆောက်ထားတာရှိလို့လားသင်ဟာဝမ်းဝယုံအခြားအခြားကြည်သားတွေဟာဝမ်းဝယုံနဲ့စားသွားတယ်သင်ကဝမ်းဝယုံနဲ့မစားဘဲနဲ့အခုငါရဲ့သဗ္ဗနာနီကိုကတ်ချက်ကျွယူငင်ပြီးတော့သွားတယ်ဆိုတာတင့်မှာဒီစပန်းတွေတိုးလောင်ထားဖို့ဗန္တာကြည်ကြများတိဆောက်ထားတာရှိသလားဓမ္မမဟုတ်သင်ဟာငါရဲ့စီးပွားရေးတွေပျက်စီးစေလိုတဲ့အတွက်သင်ဟာအတိတ်က တင်တဲ့ကျွန်ုပ်ညိုးသူရင်ပင်များရှိခဲ့ကြလေရောသလားတဲ့အမောင်ကြီးသာဖြေစမ်းပါဦးတဲ့အဲ့ဒီမှာမေးတယ်တကယ်လို့သာတင်မှန်မှန်ကန်ကန်ဖြေမယ်ဆိုရင်တင့်ကိုဟောဤကြော်ဝင်းကနေပြီးတော့ငါလှုပ်ပေးပါမယ်အဲ့လိုမေးတဲ့အခါကလည်းကြတော့အလောင်းတော်ကြီးသားကနေပြီးတော့နမေဝေရံတရားသိတိကုဋ္ဌမရှံနဝိသတိ ဣနမုံဇာမိနာဓမ္မိတံပတောကောတသိဗလိနိဒိန်တိတထနိဒဟမိဧဝံဇာနာဟိကောတိယံဧဝံဇာနာဟိကောတိယံနဲ့ဗျမနပုံနာကြီးဗျမနပုံနာမေငါအားတရားသင်နှင့်တတဲ့အတူတကွဝေရဏဝေရံရမရှိပါသင်နဲ့ကျွန်ုပ် ညုတုယံပဲမရှိခဲ့ရုံလေအမှန်ပါပဲတဲ့ဒါရင်လားဆိုတော့မရှံငန်းအာကောဋ္ဌိပန္နာကြည်ကြသည်နဝိသတိမရှိတာအမှန်ပါဘာငါတိဤနံဤမြည်ဟောင်းကိုဤနံမြည်ဟောင်းကိုမုံစားမိဆက်သဖြင့်လွတ်စေ၏ငါမှာကြွေးမြည်တွေရှိနေပါလေအဲ့ဒီကြွေးမြည်တွေဆက်ဖို့ဖြစ်ပါလေတဲ့ဤနံမြည်သည်ကိုလည်းပဲဓမ္မီပေးချရပါ၏ ကျွန်ုပ်မှာကျွေးမြည်အစ်စ်ကိုလည်းပဲချပြီးတော့နေရပါသေးတယ်တဲ့ကောဒသိမ့်ပလင်လက်ပံတော်၌ကောဒသိမ့်ပလင်လက်ပံတော်၌တံပတ်တော်ရောက်ရှိ၍ကောဒတံပရင်လက်ပံတော်၌တံပတ်တော်ရောက်ရှိ၍တထထိုလက်ပံတော်ကြီးအတွင်း၌နိဒံပီအစင်းလိုက်သောဥစ္စာရွှေဥဒုကိုလည်းပဲနိဒဟာမိမြုပ်နှံရပါ၏ကောတိယကောတိယအနွယ်ဖြစ်တဲ့ပုံနာ ဧဝံဤသို့ဇာနာဟိတိပါလေလောငါတင်းရဲ့ဇဗနံတွေကိုကြိုက်ဖြတ်ယူငင်သွားခြင်းဟာတင်းရဲ့စီးပွားရေးတွေပျက်စီးသွားအောင်မို့ငါညှို့တူရန်ပဲအနေအချင်းဖြစ်စည်းတာလည်းမဟုတ်ပါဘူးတဲ့ငါမှဟိတ်တိဆန်ဖြစ်တဲ့အတွက်ကြောင့်မူဗန္ဒာကြည်ကြလည်းတိဆောက်ထားတာမရှိပါဘူးတကယ်တော့ငါမှရှေ့တုန်းကကြွေးဟောင်းနေဆိုတာရှိပါတယ်အဲ့ဒီကြွေးဟောင်းကိုငါဆက်ဖို့အတွက်ယူသွားရတာဖြစ်ပါတယ် နောက်ငါ့မှာကြွေးတစ်ကိုလည်းချเสียရှိပါသေးတယ်တဲ့အဲ့ဒီကြွေးတစ်ချဖို့အတွက်လည်းပဲငါဒီသဗ္ဗနာတွေကိုကပ်ယူသွားရတာဖြစ်ပါတယ်တဲ့နောက်တစ်ချက်ငါရဲ့ဒီလက်ပံတော်ကြီးအတွင်းမှာငါဗန္တာရွှေအိုးတွေအစီစဉ်လိုက်ငါမြုပ်နှံရတာရှိပါတယ်တဲ့အဲ့ဒီတာဝန်၃ရပ်ကိုငါထမ်းဆောင်နေရပါတယ်တာဝန်ဘယ်နှရလဲဟေးတာဝန်၃ရပ်ကိုထမ်းဆောင်နေရပါတယ်ဆိုတော့ပုံနာကဘာမသိဘူး ကျွေးအောင်ဆက်ဖို့ထားတယ်သူမသိဘူးကျွေးသေးချတယ်ဆိုတာလည်းပုံနာကြီးမသိဘူးရွှေအိုးမြုပ်တယ်ဆိုတာလည်း तू မသိဘူးအဲ့ရော तू မသိတဲ့အခါကလည်းကြတော့ငါနားရှင်းအောင်ပြောစမ်းပါတကယ်လို့ငါနားလည်အောင်ပြောလို့ရှိရင်တင့်ကိုဟောဒီကြုတ်ခင်းကနေကျွန်တော်လွတ်ပေးမှာပါကိရိတံဒေဣနာဒါနံဣနာမောခောသကိတိတော်နိတိနိဒာနမေခာယိအထပါတာပမောက္ခတိသူဝံအမောင်းကျေတာ ဧတိဣဒာဣနာဒါနာမြည်ပေးခြင်းသည်ကိရိတံဘဲသို့သဘောရှိပါသနည်းတင်းမြည်တွေပေးဆောင်ရတယ်ဆိုတာဘယ်လိုသဘောလဲမြည်ပေးဆောင်တယ်ဆိုတာသူဘာမှမသိပါဘူးတဲ့ဣနာမောခောစံကျွေးမြည်ကိုဆက်ခြင်းသည်လည်းပဲကိရိတော်ဘဲသို့သဘောရှိပါသနည်းတင်းတို့ဒီမှာကြေးသားတွေဖိတိဆံပြစ်တဲ့ကြေးသားတွေလည်းကျွေးဆိုတာရှိနေသလားတဲ့ အဲ့ဒီကျွေးမိဆက်တယ်ဆိုတာဘယ်လိုသဘောလဲတဲ့နိတိနိဒနံဥစ္စာရွှေအိုးမြုပ်ချင်းသီလီကိရိတံဘယ်သို့သဘောရှိပါသနည်းတဲ့ဟောတင်းတို့ဒီမှာဖိတရိစ္ဆန်ဖြစ်တဲ့ကြီးတွေမှာလည်းပဲဥစ္စာရွှေအိုးတွေမြုပ်တယ်လို့ပြောတယ်ရွှေအိုးမြုပ်တယ်ဆိုတာဘယ်လိုဟာလဲအဲ့ဒါကိုကျွန်ုပ်သဘောပေါက်အောင်ပြောပါတဲ့ကိတိတံဘယ်သို့သဘောရှိပါသနည်းမေငါဧကာဟိဘောဘောလွင်လွင်ထင်ထင်ရှားရှားသိအောင်ပြောကြပါလော့ အထထိုသူပြောကြသည်ရှိသောပါတံဟောဤကြောကွင်းမှပမောက်ခဲ့သည်လွတ်လတံသင်အခုခံစားနေရတဲ့ဒီကြောကွင်းတွေကနေပြီးတော့ကျွန်ုပ်နားလေအောင်ပြောပြလို့ရှိရင်တဲ့ဟောဒီကြောကွင်းကနေကျွန်ုပ်လွတ်ပေးပါမယ်အဲဒီမှာလွတ်ပေးပါမယ်ဆိုတော့ဘုန်းကြီးတို့အလောင်းတော်ကလည်းပဲကျွေးတဲ့ချတယ်ဆိုတာဘယ်လိုကျွေးဟောင်းဆက်တယ်ဆိုတာဘယ်လိုရှိပါလဲဆိုတာကိုသူ တခုချင်းရှင်းပြတယ်အဇတဘေကတရုဏဗုဒ္ဓကမရှကောတိယဒီမတတပရိတံတိတတမတေတံဣနန္တတိကောတိယကောတိယအနွယ်ဖြစ်တဲ့ပုံနာကြီးမရှံကအဇတဘေကအရွယ်မရောက်သေးသောအရွယ်မရောက်သေးသောအတောင်ရှိကုန်သော ကရုဏာနုဂုံသောဗုဒ္ဓကာတားငယ်သမီးငယ်တို့သည်တန်တည်ရှိကြပါကုန်၏ဘုနာကြီးတဲ့ကျွန်ုပ်ရဲ့နုငယ်လေးလို့အခုမှငယ်ရွယ်စဉ်ချိန်ခါကာလဖြစ်လို့တို့မှအတောင်လေးကလည်းပဲမပေါက်သေးဘူးအတောင်ပေါက်ပြန်လို့လည်းပဲအတောင်လေးကနုငယ်သေးတဲ့အတွေ့အကြုံကိုပြန်တန်သွားလာပြီးတော့စာရှာဝေခြင်းကမတတ်နိုင်သေးတဲ့ ဗုဒ္ဓကတန်းငယ်သမီးငယ်တို့သည်တန်တည်ရှိကြပါပေကုန်၏တေထိုတန်းငယ်သမီးငယ်တို့သည်မှငါကိုတထထို့အတူတထထိုနည်းမဲ့ချလာဒုသလျင်ပရိသန်တိမွေးတို့မွေးလျက်ပြုမူကြပါကုန်လတံငါတန်းငယ်သမီးငယ်လေးတွေအတောင်အလက်မစုံသေးလို့သူတို့ရှားပွေပြီးတော့လုတ်ကိုင်းမစားနိုင်မတော့နိုင်ရှားပွေပြီးတော့ စားတော့ခြင်းကမတတ်နိုင်သေးတဲ့သားငယ်သမီးငယ်လေးတွေကိုငါကျွေးမွေးပြုစုရပါသေးတယ်အခုဘုန်းကြီးတို့အခုသားငယ်သမီးငယ်လေးတွေခုကိုရင်ငယ်လေးတွေရှင်ငယ်လေးတွေတိတ်ခါရှင်လေးတွေကိုယ်နဲ့ရှာပွေမစားနိုင်သေးတော့မိဘရဲ့လှုပ်ဆောင်အခုထိုင်ပြီးတော့မစားရဘူးလားနေ့စဉ်မိဘတွေကစားခြင်းတန်ရင်စားဖို့တောက်ခြင်းသားခြင်းတောက်ဖို့ကျမ်းမာရေးတွေလည်းစောင့်ရှောက်ပေးနေတယ်မိဘတွေက ခုမိဘအိမ်မှာနေရတာလေခုမှစားချိန်ရောက်ပြီဆိုရင်လည်းပဲစားစရာပူစရာလိုသေးရလားမနဲ့မှလည်းပဲမနဲ့စားနေမှလည်းနေစားညမှလည်းညစားကိုဘာမှရှားပွေလောက်ကင်ပြီးတော့မရှားပွေနိုင် မစားတောက်နိုင်သေးတဲ့အချိန်မှာမိဘရဲ့လှုပ်စားမိဘရဲ့ကျွေးမွေးစားမစားရဘူးလားအခုအဲ့ဒီမိဘရဲ့ကျွေးမွေးစာတွေစားထားပြီးဆိုရင်မိမိတို့အကျွေးမိဘတွေကျွေးမွေးထားတဲ့အကျွေးတွေမတင်ဘူးလား အဲ့ဒီအကျွေးတွေကိုမိမိတို့ကတနေ့မိဘတွေအသက်အရွယ်ကြီးလို့အိုမင်းမစွမ်းဖြစ်ပြီးကိုယ့်လက်ကိုယ်ချေမသိနိုင်တော့ဘူးကိုဟာကိုရှားပွေလောက်ကင်မစမ်းနိုင်တော့ဘူးဆိုရင် သားသမီးတွေက ပြန်ပြီးတော့အဲ့ဒီကျွေးဟောင်းနေမွေးကျေးဇူးကျွေးကျေးဇူးတွေကို ပြန်ပြီးတော့မဆက်ရဘူးလားဒါကြောင့်တေတို့တန်းငယ်သမီးငယ်တို့ဒီမင်္ဂမင်္ဂကို တထာငါကြွေးမွေးခဲ့တဲ့အလားတူသားလျင်ပရိသန်တိမွေးတုံးမွေးလေကြွေးတုံကြွေးလေပြုမှုကြကုန်လတံတန်တမာထိုကြောင့်တေတန်ထိုတန်းငယ်တို့အားဤနံဤကျွေးမြေအစ်စ်ကိုတတိပေးချရပါပေ၏တန်းငယ်သမီးငယ်လေးတွေကိုခုပြုစုလှုပ်ကျွေးနေခြင်းဟာကျွေးသစ်ချနေတာဖြစ်ပါလေဘာချနေတာလဲအခုမိဘတွေကမိမိတို့ကိုခုတလှည့်ကျွေးနေတာနော် အဲ့ဒီကျွေးနေတာတွေကိုမိမိတို့ဒီမှာအရွယ်ရောက်လို့ကိုလူလန်းမြောက်ပြီဆိုတဲ့ကမိဘတွေကအသက်ရွယ်ကြီးသွားပြီအသက်ရွယ်ကြီးသွားပြီအိုမင်းမစွမ်းဖြစ်တဲ့ကကိုယ့်ဟာကိုယ်ရှားပွေလုတ်ကင်စားလို့ရသေးရဲ့လားမရတော့ရင် သားသမီးငယ်တွေကသားငယ်သမီးငယ်တွေကအော်ငါတို့ငယ်စဉ်ကမိဘများကငါတို့ကိုလုတ်ကင်ကျွေးမွေးခဲ့တဲ့ပြုစုခဲ့တဲ့ကျေးဇူးတွေမရှိခဲ့ဘူးလားအဲ့ဒီကျေးဇူးကိုတရိယာပြီးတော့မိဘတွေကိုကျွေးထုံကျွေးလှည့် ငါတို့ပြန်ဆက်ကြရမှာပါလားဆိုတဲ့အတိလေးတွေရှိဖို့မလိုဘူးလားဗျာအဲ့လိုပြန်ပြီးတော့ငါတို့တက်ရွယ်ကြည့်ရင်အိုမဲမစွန်ဖြစ်တဲ့အခါမှာပြန်ကျွေးမွေးနိုင်အောင်မို့ကျွေးတဲ့ချတဲ့အနေအားဖြင့်တန်းငယ်သမီးငယ်လေးတွေကိုငါပြုစုလှုပ်ကျွေးနေရပါသေးတယ်တဲ့အဲ့ဒါလေးကိုဘုန်းကြီးတို့ဒီမှာသာသမီယရနာလှုပ်ကျွေးတာကျွေးတဲ့ချသည်မှတ်လေပါဒါဆောင်ပုဂ္ဂိုလ်လေးမှတ်တမ်းလေးတင်အောင်နော်ကဲဆိုကြည့်အောင် သာသမိယရဏလုံကျွေးတာကျွေးသေးချသည်မှတ်လေပါသာသမိယရဏလုံကျွေးတာကျွေးသေးချသည်မှတ်လေပါဆိုကြည့်ပါ ဒီနေ့မိဘတွေလှုပ်စားကိုထိုင်စားနေတဲ့သားငယ်သမီးငယ်တွေမိဘတွေကမိမိတို့ကိုဗာတိချနေတာလေကျွေးရှိရင်မဆက်ဖဲနေလို့ရမလားအေးအဲ့ဒီကျွေးကိုမိဘတွေပြုစုခဲ့တဲ့ကျွေးမွေပြုစုခဲ့တဲ့ကျေးဇူးကိုမိမိတို့တနေ့ပြန်ပြီးတော့မလုပ်ရမှာလေဆက်ရမယ်မိဘတွေကဩသားသမီးလှုပ်စားတွေမစားလိုပါဘူးဆိုပေမဲ့ သားသမီးတွေရဲ့အတိတရားလေးနဲ့မိဘကို ပြန်ပြီးတော့စာဦးစာပြားလေးများပေးရင်မိဘတွေစိတ်ထဲမှာဝမ်းသာဘူးလားဝမ်းသာလုံးလို့တခါတရံမှာမျက်ရည်များတောင်စုလာဟောငါသားသမီးတွေကငါ့ပေါ်မှာတတိရကြတယ်မိဘပေါ်မှာပြစ်မထားကြဘူးတတိရကြတယ်ဆိုပြီးတော့ဝမ်းသာဝမ်းနည်းတွေဖြစ်ကြရဒါကြောင့်မို့သားသမီးတွေသားသမီးတိုင်းဟာမိဘရဲ့ကျေးဇူးတွေကြွေးကျေးဇူးမွေးကျေးဇူးတွေမရှိဘူးလား အဲ့ဒီကြွေးကျေးဇူးမွေးကျေးဇူးတွေကိုတနေ့မိမိတို့ဟာဒီတိုင်းနေရမှာလားပြန်ဆက်ရမှာလားအဲ့ဒါလေးသဘောပေါက်တာနော်ဒါကိုကြွေးသစ်ချတယ်တဲ့တန်းငယ်သမီးငယ်လေးတွေကသူပြုလှုပ်ကြွေးဖို့ပဲအတောင်လည်းမစုံသေးတော့သူ့ရဲ့လက်ပံတော်ကြီးထဲမှာအဲ့ဒီတန်းငယ်သမီးငယ်လေးတွေမရှိဘူးလားအခုနှုတ်သီးပြားနဲ့ဖြတ်ယူသွားတဲ့ဇဗနန်တွေဟာဒီတန်းငယ်သမီးငယ်လေးတွေကိုကြွေးမွေးပြုစုဖို့လှုပ်ကြွေးဖို့အတွက်သူဖြတ်ယူသွားတာနံပါတ်1နောက်နံပါတ်2ကြွေးဟောင်းဆက်တာ မတ္တပိတာသာမေဝုဒ္ဒဇိနက ကတယောဂနာဒေတံတုံဒေနာဟာတုနာမုံစီပုပ္ပကတံဣနာကောတိယကောတိယအနွယ်ဖြစ်တဲ့ပုံနာမေငါဤမာတာပိတာသမိဘတို့သည်၎င်းမိအိုဖအိုတို့သည်မိအိုဖအိုတို့သည်လေဝုဒ္ဓအရွယ်အားဖြင့်ကြည်ရင်ကြလေကုန်မည်ဇိနာအိုမင်ကြလေကုန်မည်ကတယုဗနာ လွန်သောအရွယ်ရှိကြလေကုန်ပြီဘုံနာကြီးတဲ့ငါရဲ့မိဘများဟာအသက်ရွယ်ကြီးကြီးရင်ကြပြီအိုမင်းမစွမ်းရှိကုန်ကြပြီအိုလာပြီဖြစ်တဲ့အတွက်ကြောင့်ဘာမှမစွမ်းဆောင်နိုင်တော့ဒါကြောင့်ဝုဒ္ဓကြီးရင်ညာကုန်ပြီစိဏအိုမင်းကြကုန်ပြီကတယောဗနာလွန်သောအရွယ်ရှိကြလေကုန်ပြီဒေသတို့မိခင်ဖခင်တို့အားဒုံဒေနာ ဟောဒီနှုတ်သီးပြားဖြင့် ဟာတုနာဆောင်ခဲ့၍ဒုံဒေနာဟောဒီနှုတ်သေးပြဖြင့်ဟာတုနာဆောင်ခဲ့၍ဘုဗ္ဗကတံရှိကမိမိကိုပြုစုခဲ့တဲ့ကြွေးခဲ့မွေးခဲ့တဲ့ကြွေးကျေစုမွေးကျေစုတွေပြုအပ်ကုန်သောပုဗ္ဗကတံရှိကမိမိပေါ်မှာကြွေးခဲ့မွေးခဲ့ခြင်းအမှုကိုပြုအပ်သောဤနံမြီဟောင်းကိုဝါကြွေးမြီဟောင်းကိုမုံစေဆက်သဖြင့်လွတ်စေပါ၏ မိအိုဖာအိုများ အခုဘာမှအတောင်လက်တွေကကျွတ်ကုန်ပြီအတောင်လက်တွေကျွတ်ကုန်တဲ့အတွက်ကြောင့်မို့ဒီလောက်ဝေးလံတဲ့ခရီးကြီးကိုသူတို့ ပြန်တန်းလို့ရပါမလားအဲ့လိုမပြန်တန်းနိုင် မရှားပွေးနိုင်တော့တဲ့မိအိုဖာအိုများကိုမိမိပုံမှန်ငယ်စဉ်ကကြွေးမွေးခဲ့တဲ့ကျေးဇူးတွေကြွေးကျေးဇူးတွေမွေးကျေးဇူးတွေမရှိဘူးလားအဲ့ဒီကြွေးကျေးဇူးတွေမွေးကျေးဇူးတွေကိုဆက်တဲ့အနေအချင်းဟောဒီနှုတ်သီးပြားဖြင့် စိရဲ့ထံသမာဘိနေကနေပြီးတော့သမဏနေကိုကဲ့ချီပြီးတော့ဒီမိအိုဖာအိုများကိုကျွေးမွေပြုစုပြီးတော့ကျွန်ုပ်ကျွေးဟောင်းကိုဆက်နေပါလေ။ဘာကိုဆက်နေတာ။ကျွေးဟောင်းဆက်နေတာ။ဘုန်းကြီးတို့သားသမီးတွေကမိမိတို့မိဘတွေမိမိတို့ဝမွေးခဲ့တဲ့ကျေးဇူးတွေကျွေးခဲ့တဲ့ကျေးဇူးတွေကိုကိုယ်တိုင်သဘောပေါက်ဖို့ရည်ကြီးတယ်နော်။ ဘုန်းကြီးတွေကနေပြီးတော့ဟောထားလို့ဩမိဘကျေးဇူးတွေကဒီလောက်များတာမိဘကျေးဇူးကိုဆက်ရမယ်စာဥစာရလေးတွေကျွေးရမယ်ဆိုတာကဒါယဟန်တန်ဃာတော်တွေကဟောပြောထားလို့မိဘတွေကရှေ့ကပြောဆိုထားလို့ကြာဘူးနာဝလေးနဲ့သိတာတကယ်ကိုကိုကိုယ့်ရဲ့ရင်ထဲနှလုံးသားထဲကမိဘကျေးဇူးတွေကိုသဘောပေါက်ဖို့လိုတယ်တကယ်သဘောပေါက်ပြီဆိုတဲ့အချိန်ကျတော့နောက်ကျနေတတ်တယ်နော် အခုအချိန်လေးမှာမိမိတို့မိအိုဖာအိုတွေရှိရင်မိမိတို့ရဲ့ဒီမှာစာဦးစာပြားလေးတွေမိမိတို့လုပ်ငန်းကံကံကရလာတဲ့ဝတ္ထုကြီးငွေလေးတွေအဲ့ဒါလေးတွေကိုကိုယ်တိုင်ကိုကြဥဥဖြာဖြာမိဘများကိုထောက်ပံ့ဖို့ကြွေမွေဖို့စောင့်ရှောက်ဖို့ပြုစုဖို့မလိုဘူးလားတတိလေးရကြတတိလေးရကြမိမိတို့မေ့နေပြီဆိုရင် နောင်မနောင်တရလိမ့်မယ်နော်ဒါဘုန်းကြီးကိုယ်တိုင်ဘုန်းကြီးနောင်တရဘူးတာရှိတယ် ဒါပေမဲ့ဘုန်းကြီးဟာမိဘကိုမေ့ခဲ့တဲ့ဘုန်းကြီးမဟုတ်ဘူးဘုန်းကြီးနားလေတဲ့အချိန်ဘုန်းကြီးတတ်နိုင်တဲ့အချိန်လေးကိုကမိဘကိုဘုန်းကြီးဟာပြန်ပြီးတော့ကျွေးတုံကျွေးလဲမွေးတုံမွေးလဲကိုဆက်တယ်ဒါပေမဲ့အဲ့ဒီဆက်တာကစာပေမှာသိတဲ့အတိုင်းဘုန်းကြီးဆက်တာမိဘကျေးဇူးတွေရှိတယ်ဒီကျေးဇူးတွေဆိုတာပြန်ပြီးဆက်ရတယ်ဆိုတာကိုသိလို့ဆက်တာဘုန်းကြီးရဲ့နှလုံးသားထဲရင်ထဲကသိတာမဟုတ်ဘူး အဲ့ဒီသိတဲ့အချိန်ဘုန်းကြီးတကယ်နှလုံးသားနဲ့သိတဲ့အချိန်ကြတော့မိဘတွေနှစ်ပါးလုံးမရှိတော့မိဘနှစ်ပါးလုံးမရှိတော့ဘုန်းကြီးဒီရိတ်တာကြီးကိုစားပြီးတော့ကျောင်းနိုင်ဘုန်းကြီးဖြစ်နေဘုန်းကြီးဒီရောက်တယ်ရောက်တဲ့အချိန်မှာမိဘနှစ်ပါးကိုခေါ်ပြီးတော့ပြည့်စုံလုပ်ကျွေးမယ်ဆိုပြီးတော့စိတ်ကူးတယ်ဒါပေမဲ့ဘုန်းကြီးရဲ့ခမဲတော်ကြီးကဘုန်းကြီးဒီကျောင်းထိုင်တဲ့နှစ်မှာပဲကွယ်လွန်သွားနောက်မိခင်ကြီးပဲကျန်တယ်မိခင်ကြီးကိုဘုန်းကြီးခေါ်လာတယ်ခေါ်လာပြီးပြည့်စုံတယ် အဲ့ဒီမိခင်ကြီးနဲ့အတူဘုန်းကြီးရဲ့ညီကမွေးထားတဲ့တူလေးနှစ်ယောက်ကိုဘုန်းကြီးခေါ်လာတယ်သူတို့ဒီကလေးလေးတွေကအဲ10နှစ်9နှစ်10နှစ်သားလေးတွေပေါ့ရည်ရွယ်လေးတွေဘုန်းကြီးခေါ်လာခဲ့ဘာကြောင့်လဲဆိုတော့ဒီကလေးတွေပညာတတ်ကလေးတွေဖြစ်စေခြင်းနဲ့တုံးငယ်တိုးချက်ကလေးတွေမဖြစ်စေခြင်းမဖြစ်စေခြင်းတဲ့အတွက်ကြောင့်ငယ်စဉ်ကလေးတွေကငါမြို့ကိုခေါ်မှဖြစ်မယ်ဆိုကလေးနှစ်ယောက်ခေါ်လာတယ် ခေါ်လာပြီးတော့သူ့အဖွားနဲ့အတူနေကြတယ်အဲ့ဒီမှာကြောင်းထားပေးတယ်ဒီနားမှာမြို့ကြောင်းတွေထားပေးတယ်အဲ့လိုထားပေးပြီးတော့နေတဲ့ကံမှာမေတော်ကြီးဟာ9နှစ်လောက်ဒီမှာခေါ်ပြီးပြည့်စုံနိုင်ပါတယ်အဲ့ဒီမှာမေတော်ကြီးမကြမ်းမှာမကြမ်းပါတဲ့အချိန်ကျတော့ဒီကလေးနှစ်ယောက်ဘုန်းကြီးဟာဒီเจ้าရဲ့เจ้าမကြီးเจ้าမကြီးထံကိုပို့လိုက်တယ်ကလေးနှစ်ယောက်မေတော်ကြီးဟာကွယ်လွန်တော့မယ်ဆိုတာဘုန်းကြီးသိနေပြီသိနေတဲ့အတွက်ကြောင့်မို့ဒီမြီးလေးတွေ စိတ်ထဲမှာအနာတရားဖြစ်သွားမှာဆိုတဲ့အတွက်သူတို့မျက်စိအောက်မှာတော့မဖြစ်စေလိုဘူးဆိုပြီးတော့သူတို့ကိုကျောင်းမကြီးအိမ်မှာပို့ထားလိုက်ပို့ပြီးတော့အဲ့ဒီကနေပဲကျောင်းသွားကျောင်းပြန်အဲ့လိုလုပ်ပေးရအဲ့ဒါနဲ့မေတော်ကြီးကွယ်လွန်သွားတယ်ကွယ်လွန်သွားပြီးတလားနှစ်လားဒီလိုပဲထားလိုက်ထားပြီးတော့မှကလေးတွေလည်းတော်တော်လေးမေ့လောက်ပြီးမေတော်ကြီးနဲ့ကင်းကွာအဲ့ဒီချိန်ကျမှဘုန်းကြီးပြန်ခေါ်ပြန်ထားအဲ့ဒီချိန်တော့မေတော်ကြီးမရှိတော့တဲ့အတွက်ဒီကလေးလေးတွေကိုအခြားနေရာထားလို့မသိတော့ဘုန်းကြီးဟာဘုန်းကြီးနေတဲ့ကျောင်း အဲ့ဒီကြောင်းရဲ့ခြေရင်းနှန်းလေးမှာအခန်းလေးတစ်ခန်းကာလိုက်တယ်အခန်းလေးတစ်ခန်းကာပြီးတော့သူတို့ဒီတူလေးနှစ်ယောက်ကိုထားပေးပါအဲ့ဒီနှစ်မှာပဲဒီကလေးတွေကဟိုတုတ်ကွေးတွေဖြားကြတယ်ပေါ့တုတ်ကွေးပြားတွေဖြားကြတော့နှစ်ယောက်စလုံးတုတ်ကွေးတွေကွေးကြအဲ့ဒီမှာဖြားတဲ့အခါကျတော့ဘုန်းကြီးကကလေးနှစ်ယောက်ကိုခြေနှောင်းနဲ့ထည့်ပြီးတော့ဘုန်းကြီးကဘေးကနေပြီးတော့ရတောင်တစ်ခုနဲ့ထိုင်ပြီးခုံလေးနဲ့ထိုင်စောင့်ပြီးတော့တခါလေရတောင်လေးနဲ့ခြေနေပါလေရက်ခတ်ပြီး အဲ့ဒါကလေးတွေကလည်းအပူအားကြီးတဲ့အခါရောင်ရမ်းပြီးတော့တခါလဲဟိုလှဲဒီလှဲနဲ့တခါခြေနှောင်းတွေကထွက်လာပြန်အဲဘုန်းကြီးကခြေနှောင်းနဲ့ပြန်သွင်းလိုက်ပြန်ခြေနှောင်းလေးအုပ်လိုက်ပြန်ဒီလိုကိုအာကလေးတွေကအပူတွေအားကြီးပြီးရောင်ရမ်းပြီးဟိုဟာတောင်းဒီဟာတောင်းတောင်းအဲ့ဒီမှာသူတို့ကိုစောင့်နေရင်းနဲ့ဘုန်းကြီးကတတိယလာဩဒီကလေးတယောက်လူသားတယောက်အသက်ရှည်ဖို့ဟာမိဘတွေမှာအတော်တာဝန်ကြီးပါလား ကြည်တန်းကအခုအိတ်ချင်ရောက်နေပြီမအိတ်နိုင်ဘူးဒီကလေးလေးတွေဒီနေ့ထားလို့မရတော့မအိတ်ဖဲနဲ့ဘုန်းကြီးကထိုင်ဆောင်ပြီးတော့ဒီလိုပဲနေရတယ်အဲတော့မိဘတွေကသားသမီးတွေကြီးပြင်းလာဖို့အသက်ရှည်ဖို့အတွက်မိဘတွေမှာတို့တာဝန်ကြီးပါလားအေးပြက်စားပြက်အနေပြက်ဒီလိုမွေးမြူလာရတာပါလားဆိုတာသတိရလိုက်အဲဒီမှာဘုန်းကြီးမေတော်ကြီးရဲ့ကျေးဇူးတွေမိဘကျေးဇူးတွေဘုန်းကြီးသတိရလိုက်နောက်ဘုန်းကြီးငယ်စဉ်ကမျက်နှာပေါ်မှာဒီအမယအမာယုတ်တွေဖြစ်နိုင်တဲ့ ဘာခေါ်လဲကြောက်ပေါက်တယ်ခေါ်သလားဘာခေါ်သလားမသိပါဘူးအဲဒီလိုမျက်နှာတွေမှာပေါက်ပါပေါက်တဲ့အခါမှာဘုန်းကြီးကငိုတယ်ငိုတဲ့အခါကျတော့မေတော်ကြီးကဘာပြောလဲဆိုတော့ငါသားဘာလို့ငိုတာလဲမငုံနဲ့မငုံနဲ့ပြောတယ်အဲဒီကမှာဘုန်းကြီးကဘာလို့ငိုတာလဲဆိုတော့ဘုန်းကြီးကမျက်နှာမှာအလှတွေပြက်ကုန်မှာဆိုလို့လို့ကြောက်ပေါက်မှာတွေပေါက်ရင်အနေရွတ်တင်တယ်မျက်နှာအလှတွေပြက်ကုန်မှာဆိုလို့လို့ဘုန်းကြီးကပြောပြီးငိုတော့ဩငါသားမျက်နှာကြောက်ပေါက်မှာတွေမရှိစေရဘူးပေါ့လေအမာရွတ်တွေမထင်အောင်အမေလုပ်ပေးမှာပေါ့ဆိုပြီးတော့ ဘုန်းကြီးကလည်းအပူတွေအားကြီးနေတာဆိုတော့လေတရားဖြားနေတာဆိုတော့အဲ့ဒီမှာချက်ချင်းပြောပြီးတော့ငိုပြီးတော့မေ့သွားပြန်အဲ့ဒီအချိန်မှာဘုန်းကြီးမေတော်ကြီးကဘုန်းကြီးမျက်နှာကိုတခါနဲ့ရှာနဲ့လဲပြီးတော့ရက်ပေးနေတာဘုန်းကြီးလေပင်နေမျက်နှာတွေအကုန်လုံးရှာနဲ့လဲပြီးအဲ့ဒီအချိန်မှာဘုန်းကြီးပြန်နိုးပြန်တယ်ပြန်တတိရလိုက်တဲ့ခါကျတော့အမေကငါသားနေဦးငါသားအသားလေးငါသားမျက်နှာပေါ်မှာကြောက်ပုံမတွေမထင်အောင်မို့မာယုတ်တွေမထင်အောင်မို့အမေကအာဘူးပေးနေတာအသားလေးနေအသားလေးနေဆိုပြီးရှာနဲ့ရက်ပေးတယ် ဘုန်းကြီးအဲ့ဒီအချိန်မှာဒီကလေးနှစ်ယောက်ကိုဘုန်းကြီးစောင့်နေရင်အဲ့ဒါသွားတရိယာဩမိဘတွေဟာသားသမီးပေါ်မှာကြည်တန်းလို့အဟိတရိဆန်သာရှာနဲ့ရက်ပေးတယ်ဆိုတာဘုန်းကြီးတွေ့ဘူးတယ်လူသားစင်းစစ်ကဒီမှာအနာတွေပေါ်မှာရှာနဲ့ရက်ပေးတယ်ဆိုတာမတွေ့ဘူးအဲ့တော့မိဘဟာသားသမီးပေါ်မှာဘလောက်ချစ်ပါလားဆိုတာအဲ့ဒီကြတော့ဘုန်းကြီးတရိယာပြီမိဘရဲ့ကျေးဇူးကိုပို့ပြီးသိလာတယ် အဲ့ဒီရင်ထဲနှလုံးသားထဲကတိတဲ့အချိန်ကျတော့ဟောဘုန်းကြီးမေတော်ရေးလည်းမရှိတော့ခမေတော်ရေးလည်းမရှိတော့အဲ့ဒီအချိန်ကျတော့မှဘုန်းကြီးကကိုပြီးရင်ပြီးပြုစုခြင်းတာအဲ့လိုပြုစုခြင်းတဲ့အချိန်ကျကျေးဇူးတရားကိုတကယ်နဲ့နဲ့ဆိုင်ဆိုင်သိပြီဆိုတဲ့အချိန်ကျတော့ဟောမရှိတော့အဲ့ဒီကျမှနောက်တန်းရတာဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားတော်မှဘုန်းကြီးတို့သားငယ်သမီးငယ်တွေနောက်တန်းမရအောင်မိဘတွေရှိစဉ်အချိန်ကာလလေးမှာမိဘကျေးဇူးတွေကိုသိပြီးတော့သိတဲ့အတိုင်း ကျေးဇူးတွေကိုစပ်ဖို့မလိုအပ်ဘူးလားတိတ်ကိုလိုအပ်တယ်မိဘတွေကိုပြန်လာမပြောနဲ့မိဘတွေကိုပြန်လာပြီးတော့နေမင်းကစားမလုပ်နဲ့မိဘပြောစကားကို နားထောင်မိဘတွေဟာသားသမီးပေါ်မှာဘယ်တော့မှအညူအတင်းနဲ့နာအောင်ပြုအောင်မလုပ်ဘူးစိတ်ဆင်းရဲအောင်မလုပ်ဘူးတကယ်ကိုမိဘတွေဟာသားသမီးတွေလိမ်မာစေခြင်းလုံးလို့ပညာတတ်ကြီးတွေဖြစ်စေခြင်းလုံးလို့မပြောခြင်းပဲပြောရတယ်မရိုက်ခြင်းပဲရိုက်ရတယ်ဒီလိုတွေပြုလုပ်ရဒါကြောင့်မို့မိဘကျေးဇူးတွေဟာအင်မတန်မှကြီးတယ် ဒါကြောင့်တကယ်ရင်ထဲနှလုံးထဲကသိလာဖို့အရေးကြီးတယ်အဲ့လိုသိလာပြီဆိုရင်လည်းတကယ်တမ်းကြာရောနောက်ကျသွားတတ်တယ်ဒါကြောင့်အဲ့လိုနောက်မကျအောင်အခုမိဘရှိတဲ့ပုဂ္ဂိုလ်များမိအိုဖအိုတွေကိုမိမိတို့ကပြန်ပြီးတော့ကျွေးတုံကျွေးလဲမွေးတုံမွေးလဲဆက်တဲ့အနေအားဖြင့်ပြန်ပြီးတော့ပြည့်စုံကျွေးမွေးဖို့မလိုအပ်ဘူးလားဗျာနေအဲ့ဒီလိုပြန်ပြီးတော့ကျေးဇူးမွေးကျေးဇူးတွေပြန်ဆက်ရတာကဲဆိုကြည့်လိုက်မိဘနှစ်ဖြာ ကျွေးမွေးရာကျွေးဟောင်းသတိမှတ်လေပါမိဘနှစ်ဖြာကျွေးမွေးရာကျွေးဟောင်းသတိမှတ်လေပါဆုလိုက် ကျွေးသေးချတယ်ဆိုတာသာသမီတွေကိုပြုစုလုပ်ကျွေးတာကျွေးသေးချတာကဘာကိုလုပ်ကျွေးတာလဲကျွေးဟောင်းဆက်တယ်ဆိုတာကဘာဘသူ့ကိုပြုစုတာလဲအေးမိဘတွေကိုပြန်ပြီးတော့ပြုစုလုပ်ကျွေးတာဒါကျွေးသေးချတာလည်းပဲသဘောပေါက်ရမယ်ကျွေးဟောင်းဆက်တာကိုလည်းသဘောပေါက်ရနောက်နံပါတ်3ကရွှေအိုးမြုပ်တာဘာလုပ်တာလဲ အဲ့တော့ဟိုကပုံနာကြီးဟာလေဒီမှာသားသမီးတွေကိုကျွေးတစ်ချတယ်ဆိုတာလေးပြောလိုက်ဟိုရှင်းသွားတဲ့အခါကျတော့သဘောတွေကြာပြီးတော့အလောင်းတော်ကြည်မင်းကြီးပုံမှာကြီးညိုတဲ့စိတ်တွေဖြစ်တယ်မိဘကျေးဇူးတရားတွေကြီးမားလို့ဒီကျေးဇူးဟောင်းတွေကို ပြန်ပြီးငါကျေးဇူးဆက်နေရပါတယ်တင့်ရဲ့သဗ္ဗနံတွေကိုငါဟောဒီနှုတ်သေးနဲ့ကက်ဖြတ်ယူသွားပြီးမိဘတွေကိုကျွေးဟောင်းဆက်နေရပါတယ်ဆိုတာပြောတော့လေပဲလူသားတွေတောင်မှအတိညာရှိပါတယ်ဆိုတဲ့လူတွေတောင်မှဒီလိုမိဘကျေးဇူး လင်းလောက်နဲ့နဲ့ရှင်းရှင်းမသိဘူးဟောဒီအဟိတရိစ္ဆာန်ဖြစ်တဲ့ကျင်းမင်းကမိဘရဲ့ကျေးဇူးကိုတိတတ်ပါပေတယ်ဆိုပြီးတော့တခါတဲ့ကျင်းမင်းကိုကြည့်ပြီးတော့တခါလေကြည်ညိုတဲ့စိတ်တွေတပွားပွားဖြစ်နေတယ်အဲလိုတပွားပွားဖြစ်နေပြီးတော့နောက်တခါရွှေကိုမြုပ်တယ်ဆိုတာဘာကိုခေါ်ပါသလဲလို့မေးပြန်တယ်အဲ့ဒီခါကျတော့ဘုန်းကြီးတို့အလောင်းတော်ကျင်းမင်းကအင်ကြီးပိတ္တတကုဏခိနာပက္ခသူတုံဗလာ ဒေတံပုံညာတိကောဓမ္မိတံနိဒိန်အာဟုပန္တိတာကောတိယကောတိယအနွယ်ဖြစ်တဲ့ပုံနာတထထိုလက်ပံတော်ကြီးအတွင်း၌အင်းကြီးပြီတပန်းဤဖြစ်ကုန်သောအင်းကြီးပြီတပန်းဤဖြစ်ကုန်သောခိနာပက္ခကုံသောအတောင်ရှိကြကုန်သောလူထုံပလာအလွန်အာနေ၍နေကြကုန်သောတကုဏငှက်ဦးကြီးတို့သည်တန်တည်ရှိကြပါပေကုန်၏ ငါရဲ့လက်ပံဒိုးကြီးထဲမှာအတောင်တွေကျော်ပြီးတော့အိုမဲမစွမ်းဖြစ်နေတဲ့ငှက်အိုကြီးတွေအများကြီးရှိနေသေးတယ်အစာရှာပြီးမစားနိုင်ကြတဲ့ငှက်အိုကြီးတွေအဲဒီလိုငှက်အိုကြီးတွေခီနာပေကံကုံသောအတောင်ရှိကြဂုံသောဆိုတော့အတောင်တွေအမွှေးတွေကျွတ်နေပြီဆိုတော့အတောင်တွေမရှိတော့ဘူးပေါ့သူဒုံပလံအလွန်အားနေကြကုန်သောတကုဏငှဲ့ဦးကြီးတို့သည်တန်တီရှိကြလေကုန်၏ဒေတန်တို့ငှဲ့ဦးကြီးတို့အား ဘုံညာထေကောကောင်းမှုဖြင့်အလိုရှိသည်ဖြစ်၍ဓမ္မီပေးလူရပါပေ၏တန်ထိုပေးလူခြင်းကိုတန်ထိုပေးလူခြင်းကိုပါဏိတာပညာရှိသူတော်ကောင်းတို့သည်နိဒိအစင်လိုက်ရွှေအိုးအစင်လိုက်ဥစ္စာရွှေအိုးဟူ၍အာဟုကောင်းစွာမသွေးပြောဆိုကြပါပေကုန်တည်း အဲ့ဒီမှာစမ်းရမယ်တောက်ရမယ်ဖြစ်နေတဲ့အိုမဲမစွမ်းဖြစ်နေတဲ့ကြေးအိုကြီးတွေကို သူဟာရွှေအိုးမြုပ်တဲ့အနေအားဖြင့်လှူဒန်းရပါတယ်တဲ့နည်းနည်းစီနည်းနည်းစီဘုန်းကြီးတို့ဒီကနေ့မြန်မာနိုင်ငံပို့ပွားရေးတာတွေမရှိဘူးလားအားကိုးရမယ်ဘယ်သူမှ ပြုစုလှုပ်ကြွေးမယ်ပုံကိုမရှိလို့သားတော့သမီးကမရှိလို့ သားတော်သမီးကရှိပြန်တော့လည်းပဲသားသမီးတွေကမပြုစုနိုင်မလုပ်ကျွေးနိုင်လို့ဘိုးဘွားရိတ်သားတွေအဲ့ဒီမှာလူအိုယုံတွေရောက်နေကြတယ်လူအိုကြီးတွေမရှိကြဘူးလားအဲ့ဒီလူအိုသူအိုတွေကိုမိမိတို့စွမ်းနိုင်တယ်များကျွေးမွေးနေတာပြုစုနေတာထောက်ပံ့နေတာဟာရွှေအိုးမြုပ်နေတာဘာလုပ်နေတာလဲဒီနေ့ရွှေမင်းဝန်သာသနာရေးတမ်းမှာယောဂီသူတော်စင်းတွေကိုအာယုံစွမ်းနေစက်ကလူတန်းနေတာ နေစွမ်းနေဆက်ကလူရန်နေတာညနေပိုင်းမှာအေးဒီဆက်ကလူရန်နေတာဟာဘာမြုပ်နေတာလဲအေးသူများမြုပ်တာရင်ထိုင်ပြီးတော့သာရုခေါ်မနေလေကိုယ်တိုင်လည်းမြုပ်နိုင်အောင်ကြိုးစားဟုတ်တယ်မို့လားကိုယ်တိုင်လည်းမြုပ်နိုင်အောင်ကြိုးစားဖို့လိုတယ်သူများမြုပ်တာပဲသာရုထိုင်ခေါ်မနေနဲ့ကိုယ်တိုင်လည်းပဲရွှေကိုမြုပ်နိုင်အောင်နည်းနည်းဖြစ်စီများများဖြစ်စီစွမ်းနိုင်သမျှအနေအချင်းရွှေကိုမြုပ်နိုင်အောင် လောက်ပဲလူလူနေနေလူလူများများလူလူလူတန်းနေတရားတရားထက်ထက်တန်တန်နဲ့လူတန်းနေဆိုရင်အဲ့ဒါဘာအိုးမြုပ်တာပါလိမ့်မယ်ရွှေအိုးမြုပ်တာတဲ့ကောတိယကောတိယအနွယ်ဖြစ်တဲ့ပုံနာမေငါဤဣနာဒါနံဤမိပေးခြင်းသည်ဣရိတံဤသို့သောရှိပါပေ၏ဣရိတံဤသို့သောရှိပါပေ၏ဣနာမောခောသံမိမကျွေးမိမလွတ်စေခြင်းသည်လီဣရိတောဤသို့သောရှိပါပေ၏ နိတိနိဒါနနိတိနိဒါနဥစ္စာရွှေအိုးမြုပ်ခြင်းသည်ဣရိတံဤသို့သဘောရှိပါပေဣတိဤသို့ဖန်ငါသည်အခါမိကြပါ၏ဧဝံဤသို့ကြားသောဧဝံဤသို့ကြားသောအတိုင်းတွင်တင်သည်သာနာဟိသိပါလေလောငါကျွေးမိသည်မြည်သည်ချတယ်ဆိုတာအခုလိုသားငယ်သမီးငယ်လေးတွေတောင်းလဲမဆုံးသေးတဲ့ ကိုယ်တိုင်ကိုယ်ကျရှာဝေလုကံမစမ်းနိုင်သေးတဲ့အစာမရှာနိုင်ရဲ့တန်ငယ်သမီးငယ်လေးတွေကိုကျွေးမွေးနေရခြင်းဟာမြည်သိချတာကျွေးမြည်သိချတယ်ခေါ်ပါတယ်မိမိတို့ဘောမှာကျွေးကျေစုမွေးကျေစုရှိခဲ့တဲ့မိအိုဖအိုကြီးတွေအဲ့ဒီမိအိုဖအိုကြီးကိုပြန်လဲပြီးတော့ပြုစုလူကျွေးခြင်းဟာတော့ဖြင့်ကျွေးမြည်ဟောင်းကိုမလုပ်တာလေကျွေးမြည်ဟောင်းသတိမြည်ပါတယ်မရှိနွမ်းပါတဲ့ပုဂ္ဂိုလ်တွေကိုဘေးကကန်းတာတူတန်းတာ ကုသီလသမารိပြည့်ပညာနဲ့ပြည့်စုံကြတဲ့တန်ဃာတော်ရှင်မြတ်ဒီယောဂီသူတော်စင်တွေကိုကြွေးတာမွေးတာလှူဒန်းတာအဲ့ဒါပါမြုပ်နှံနေတာလေရွှေအိုးမြုပ်နှံနေတာတဲ့ကဲဆိုလိုက်ပါကိုပိုင်ဥစ္စာစွန့်လူတာရွှေအိုးမြုပ်သည်မှတ်လေပါကိုပိုင်ဥစ္စာစွန့်လူတာ ရွှေအိုးမြုပ်သည်မှတ်လေပါသုဘဝရလာသူတိုင်းမှာ တာဝန်သုံးပါးကြည်ပြုံမှာဘဝအရလာသူတိုင်းမှာတာဝန်သုံးပါးကြည်ပြုံပါ ဘဝတစ်ခုရလာပြီလူဘဝရလာပြီရလာရင်တာဝန်ဘယ်နှပါးရှိတယ်တာဝန်သုံးပါးကကျွေးသေးချတဲ့တာဝန်မယူရဘူးလားတနေ့ယူရမှာဥသားငယ်သမီးငယ်တွေတနေ့ကျယူရမှာကျွေးသေးချကျွေးဟောင်းကိုလည်းပဲမိဘပြန်ပြီးတော့မဆတ်ရဘူးလားမိဘကမိမိတို့ကိုခုကျွေးမွေးပြုစုလာတယ်ဒီနေ့အတတ်ပညာတွေသင်ကြားပေးနေကြတယ်မိဘတွေဘလောက်ကြည်တန်တနာစရာကောင်းတယ် တနေ့ကစောင်းဝတ်နေရေးအတွက်ရှားပွေလုတ်ကင်နေရင်ကနေပြီးတော့ဒီမှာသားငယ်သမီးငယ်လေးတွေရှိလာတော့မနေ့တစ်ခေါက်ပြေးလာရပြန်ပြီညနေတစ်ခေါက်ပြေးလာရပြန်ပြီအခေါက်ခေါက်လာနေရတာကဲဘာစားခြင်းလဲဆိုရင်လည်းပအောင်ယူလာခဲ့ရပြန်ပြီမိဖုရားမိဘတွေကမိမိတို့ကိုပြည့်စုံလုပ်ကျွေးခဲ့တဲ့ကျေးဇူးတွေအခုမိမိတို့ရှိသလားမရှိဘူးလားအဲ့ဒီကျေးဇူးတွေဒီတိုင်းနေရမှာလားနောက်တစ်ချိန်မိမိပြန်ပြီးတော့ဆက်ရမှာလားဆက်ရမယ်ဒါလေးကိုသိထားရမယ် မိဘကျေးဇူးတွေငါတို့ပုံမှာရှိခဲ့တယ်အဲ့ဒီကျေးဇူးတွေကိုငါတို့ပြန်ဆန့်မယ်ဒီအတတ်ပညာတွေဒီနေ့ဘွေထုဂုံတုတွေရအောင်သင်ပေးခဲ့တယ်မိဘတွေကနောက်ဆုံးမိမိအင်းအောင်ရသားကြပြီကြလို့မိမိအလုတ်ကန်နေနဲ့အားလုံးအဆင်ပြေနေပြီဆိုတာတွေကိုပြန်ပြီးစဉ်းစားလိုက်ဒီမိဘကျေးဇူးတွေဘယ်သူကျေးဇူးတွေလဲအဲ့ဒီကျေးဇူးတွေကိုမေ့နေရမှာလားသိရမှာလားသိတဲ့အတိုင်းသိုံလေးသိရမှာလားပြန်ဆက်ရမှာလား အဲတော့အဲ့ဒီကျေးဇူးဆရမယ်တာဝန်လည်းပဲဘဝတစ်ခုရလာရင် ရှိနေပြီဟုတ်တယ်မလားနောက်ရွှေအိုးမြုပ်တဲ့တာဝန်ဘာမြုပ်တဲ့တာဝန်လဲဘာသာတိုင်းဘာသာတိုင်းမှာလှူတဲ့တန်းတွေပေးတဲ့ကမ်းတွေစွန့်ကြဲတွေဆိုတာမရှိဘူးလားအဲ့ဒီလိုဘာသာတိုင်းမှာရှိသလိုဘုန်းကြီးတို့ဗုဒ္ဓဘာသာမှာလည်းမရှိဘူးလားမိမိတဲ့နေကြနေတဲ့ပုံကိုယ်တွေကိုစွန့်ကြဲပေးကမ်းရတယ်ဟုတ်တယ်မလားမိမိနဲ့ဒန်းတူရွယ်တူပုံကိုယ်တွေကိုလည်းပဲချီးမြှောက်ပေးရမိမိတို့တဲ့ အသက်တိတ်ကဂုံဝါကြီးတဲ့ပုဂ္ဂိုလ်တွေမြင့်မြတ်တဲ့ပုဂ္ဂိုလ်တွေသီလသမာဓိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုတော့ပြင်လှူဒန်းရတယ်။မိမိတို့ဟာအခုယဟန်တန်ဃာတော်များကလည်းပဲယဟန်တန်ဃာတော်များဘက်ကတာဝန်ဝတရားကြည်ပြင်အောင်ခေါ်ရတယ်ပြောရတယ်ဆုံးမရတယ်။ဒါယဟန်တန်ယဟန်တန်ဃာတော်များဘက်ကဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့တရားဓမ္မများဘက်ကလည်းပဲဒီယဟန်တန်ဃာတော်များသာသနာတော်ကိုပျော်မွေ့ပြီးတော့သာသနာတာဝန်ကြီးထမ်းဆောင်နိုင်အောင်ဆွမ်းသင်္ကန်းကြောင်းဆေး ပစ္စည်းလေးပါးဖြင့်ထောက်ပံ့လူဒန်းဖို့ရဟာတရားဓမ္မရဲ့တာဝန်ဘုသူတာဝန်လဲဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်တိုင်းမှာတာဝန်ရှိသလားမရှိဘူးလားတာဝန်ရှိတယ်ဒါကြောင့်မို့မိမိတို့တာဝန်ရှိတဲ့အတိုင်းကိုတာဝန်ကိုကိုကျေပြောင်းအောင်ဆောင်ရွက်ဖို့မလိုဘူးလားဟေးဘုန်းကြီးတို့ကအခုယဟန်များရဲ့တာဝန်ဆရာသမားတို့ရဲ့တာဝန်အနေနဲ့နေ့စဉ်ဟောပေးတယ်နေ့စဉ်တရားတွေပြပေးတယ်သင်ကြားပေးတယ်အသိဉာဏ်တွေပေးတယ်အသိဉာဏ်လေးတွေဖွင့်အောင်ဖွင့်ပေးတယ်ဒါဘုန်းကြီးတို့ရဲ့တာဝန် အေးရောတရားဓမ္မများဘက်ကလည်းပဲဒီယဟန်တန်ဃာတော်များသာသနာတော်ကြီးကိုအရှိထမ်းရွက်နိုင်ဖို့အတွက်ကြောင်းလိုရင် ကြောင်းသင်္ကန်းလိုရင်သင်္ကန်းဆေးလိုရင်ဆေးကျမ်းမာရေးအတွက်လိုအပ်တာတွေဟူသမျှအကုန်လုံးဆွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါးကိုမညှို့ငယ်ရအောင်ထောက်ပံ့လှူဒန်းမှုရာအတွက်ဒါဗုဒ္ဓဘာသာဝင်ဖြစ်တဲ့တရားဓမ္မများရဲ့တာဝန်ဟုတ်တယ်မို့လားအဲဒီလိုလူတန်းပေးကမ်းစွန့်ကျဲနေခြင်းဟာဒါရွှေအိုးမြုပ်နေတာဘာလို့နေတာလဲ အေးအဲ့ဒီသုံးခုကိုရှင်းရှင်းလင်းလင်းပြောလိုက်တဲ့အခါကျတော့ပုံသားကြီးဟာလေဝမ်းမြောက်ဝမ်းသာပိတိသောမနာတာတွေဖြစ်လူတွေတောင်မှဒီလောက်အသိဉာဏ်မရှိကြဘူးအဟိတရိစ္ဆန်ဖြစ်တဲ့ဟောဒီခြေသားကြီးကသိပြီတယ်ဆိုပြီးတော့ပဲတထောင်မြရှိတဲ့အဲ့ဒီတလေးလေတော်ကြီးအားလုံးကိုလှူဒန်းလိုက်တယ်အလောင်းတော်ကျင်းမင်းကိုပဲတထောင်မြရှိတဲ့တလေးလေတော်ကြီးကိုပါလို့လိုက်တာလေရှိတာတွေအကုန်လုံးလေတော်ကြီးတတော်လုံးလှူလိုက်တာ လေတော်ကြီးတော်လုံးလှူပေမယ်လို့ဘုန်းကြီးတို့အလောင်းတော်ကြီးမင်းကအသင်ပုံနာဒီလောက်မလိုအပ်ဘူးတဲ့သူ့မှာဒီလောက်မလိုအပ်ဘူးတဲ့ဘာကြောင့်မလိုအပ်တာလဲဆိုတော့သူ့ရဲ့လမ်းအရာဒီအလိုက်သူတို့စားသုံးဖို့ရအတွက်သူ့နေရာသူ့နေရာလေးတွေနဲ့အစဉ်အသင့်အစဉ်အသင့်ရှိနေတာလေးတွေတက်ပင်လေးတွေပန်းပင်လေးတွေတခါတရံမှာတည့်ရွက်တည်သီးလေးတွေသွားပြီးတော့စားတာရှိတယ်။အဲဒီလိုအခုသဗ္ဗနံလေးတွေကသဘာလေးတွေကိုတလေးသဘာတွေစားတာရှိတယ်။ တချို့နေရာကဂျုံစိုက်ခင်းနေရှိတော့ဂျုံကိုသွားစားတာရှိတယ်တချို့နေရာကပြောင်းစိုက်ခင်းနေရှိတော့ပြောင်းကိုသွားစားတာရှိတယ်အဲ့ဒီလိုသူ့လသူ့ရာသီလိုက်သူ့ဟာသူစားသွားတာဆိုတော့ဒီပဲတထောင်များရှိတဲ့တလေးလေတော်ကြီးမလို့ဘူးမလို့အပ်တဲ့အတွက်ကြောင့်မို့လိုအပ်သမျှလေးရှစ်ပယ်မျှပဲအလူခံတယ်ဘလောက်အလူခံလိုက်တယ်ဟေးရှစ်ပယ်မျှလောက်အလူခံတယ်အလူခံပြီးတဲ့ခါကျတော့မှအဲ့ဒီမှာဒီပုံနာကြီးဟာလည်းပဲ ဒီကြေးသားကြီးကိုသူကျိုးရီအကုန်လုံးကြော့ဝင်းတွေကိုအကုန်ဖြုတ်ကြော့ဝင်းကြောင့်ပုတ်တိုက်ထားလို့အလောင်းတော်ကြေးကြေးမင်းရဲ့ခြေထောက်တွေပွန့်ပင့်နေတာတွေကိုလည်းပဲတကယ်ကိုအပြန်တရားလောက်ချက်ထားတဲ့စီနဲ့တခါလဲပုတ်တိုင်ပြီးတော့လိမ့်ပေးနောက်ပြီးတော့တခါလဲပြားရည်ဆန်းထားတဲ့ပြားရည်ဆန်းထားတဲ့သလေးပေါက်ပေါက်အဲ့ဒီသလေးပေါက်ပေါက်ဒီလည်းပဲကျွေးမွေး အဲ့ဒီကျွေးမွေးပြီးတဲ့အခါကျတော့မှအမောင်ကြီးသားတဲ့အမောင်ကြီးသားရဲ့ကျေးဇူးတွေကအင်မတန်မှများလာပါတယ်ပေါ့သင်ကိုကျွန်ုပ်နောင်လေးပဲဒီလိုပဲမြင်တွေ့ချင်ပါတယ်တဲ့ကျွန်ုပ်ထံကိုလာလာပြီးတော့ကျွန်ုပ်ကိုဒီလိုအသိဉာဏ်လေးတွေပေးပါကျွန်ုပ်ကိုဟောပြောပေးပါပေါ့ဟိုကလည်းပဲဘုန်းကြီးတို့အလောင်းတော်ကြီးမင်းကလည်းပဲဒီဒါနသီလဘာဝနာဆိုတဲ့ကောင်းမှုတရားတွေမမေ့ဖို့နောက်ပြီးတော့လည်းပဲမိမိရဲ့မိဘမိမိပေါ်မှာကြွေးမွေးပြုစုစောင့်ရှောက်ခဲ့တဲ့မိဘတွေ အဲ့ဒီလိုမိဘတွေကိုလည်းပဲမမေ့ဖို့မာတာပိတရောဘာတံပရတုဆိုပြီးတော့ပြောတယ်မိဘများကိုလည်းပဲပြုစုလှုပ်ကြွေးဖို့သင်မမေ့ပါနဲ့နောက်ပြီးတော့သီလနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်များကိုလည်းပဲဒါနသီလဘာဝနာဆိုတဲ့ကောင်းမှုတရားတွေပြုဖို့လည်းပဲသင်မမေ့မလျော်နေရပါတော့ဆိုပြီးတော့ပြောဆိုနှုတ်ဆက်ပြီးတော့ဘုန်းကြီးတို့အလောင်းတော်ကြီးမင်းကြီးတခါတည်းသူ့ရဲ့နေရာဌာနလက်ပံတော်ကိုပြန်သွားတယ်ဆိုလိုရင်းကတော့ဖြင့်ဒီအလောင်းတော် အဟိတရိษံဖြစ်တဲ့ခြေသားကတောင်မှမိဘပေါ်မှာ ပြုရမယ့်ခြေစူးတွေဝတ္တရားတွေမသိဘူးလားသားသမီးတွေပေါ်မှာမိမိပြုစုလှုပ်ကြွေးဆောင်ရှောက်ရမယ့်ခြေစူးတရားတွေပြုစုရမယ့်တရားတွေမသိဘူးလားအေးမိမိတို့သီလနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့ဒုက္ခရောက်နေကြတဲ့ပုဂ္ဂိုလ်တွေကိုပြုစုကြွေးမွေးဆောင်ရှောက်ရမယ့်ဒါဝန်ဝတ္တရားတွေတူတန်းရတာပေးကမ်းရတာတွေကိုဒါတွေလည်းပဲမသိဘူးလားဗျာ။ အဲဒီလိုသိတယ်လို့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဒီလိုကျေးဇူးတရားတွေတာဝန်ဝတ္တရားတွေသိနေဖို့မလိုဘူးလားမိဘနေရာရောက်လာပြီဆိုရင်လည်းပဲမိမိပေါ်သားသမီးပေါ်မှာပြုစုရမယ့်တာဝန်ဝတ္တရားသိဖို့မလိုဘူးလားတချို့မိဘကမသိတတ်ဘူးနော်မိဘကကိုသားသမီးကိုကိုဘယ်လိုပြုစုပြောထောင်ရမယ်ဆိုတာမသိဘူးတချို့မိဘမှာတာဝန်မကျေတဲ့မိဘတွေလည်းအများကြီးရှိတယ်အေးသားသမီးကလည်းပဲကိုမိဘကိုပြန်ပြီးတော့ကျူးတွေကို ငါ့ကိုဒီလိုပြုစုဒီလိုအတတ်ပညာတွေသင်ကြားပြီးလို့ငါဒီလိုအခြေအနေမျိုးနဲ့ငါဘဝကိုရက်တည်ထူထောင်နိုင်တာငါမိသားစုကိုချမ်းချမ်းသာသာထားနိုင်တာဒါမိဘကျေးဇူးပဲလို့တချို့ပုဂ္ဂိုလ်ကမသိကြဘူးတချို့သိပေမဲ့လို့လည်းပဲအဲ့ဒီကျေးဇူးကိုပြန်ပြီးတော့ပေးဆပ်ဖို့အတွက်ခက်ခဲနေကြတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိတယ်အဲ့တော့ဖြင့်ဒီကျေးဇူးတရားတွေကိုလည်းပဲသိလဲသိသိတဲ့အတိုင်းလည်းပဲဒီမွေးကျေးဇူးကြွေးကျေးဇူးတွေကိုပြန်ပြီးတော့ဆပ်ဖို့မလိုဘူးလား အေးဗုဒ္ဓဘာသာဝင်ကောင်းတယောက်ပြီးပြီမိမိတို့ဗုဒ္ဓသာသနာတော်ကြီးကြီးတဲ့စီပင်ပြန်ပွားတိုးတက်ထွန်းကားဖို့အတွက်မိမိတို့ဘက်ကတန်ဝန်ဝတရားတွေဆွမ်းသင်္ကန်းကြောင်းစိတ်သာသနာတော်မှာလိုအပ်တဲ့နေရာလေးတွေလိုအပ်ရာလေးတွေကိုဖြည့်ဆည်းပြီးတော့လှူဒန်းရမယ်တာဝန်ထောက်ပံ့ရမယ်တာဝန်ဟာလည်းပဲဗုဒ္ဓဘာသာဝင်ဖြစ်တဲ့တရားဓမ္မရဲ့တာဝန်ဟုတ်တယ်မို့လားအဲ့ဒီတာဝန်လေးတွေရောသိနေဖို့မလိုဘူးလားဗျာ အဲ့ဒီတာဝန်တွေသိပြီးတော့မိမိတို့ဟာလည်းပဲရလာတဲ့ဘဝမှာကိုရတဲ့ဘဝကိုတာဝန်တွေသိပြီးတော့သိတဲ့အတိုင်းကြည်အောင်ဆောင်ရွက်ဖို့မလိုဘူးလားဗျာအေးအဲ့ဒီလိုအခုဘုန်းကြီးတို့ယောဂီများနံပါတ်1ကကျွေးသိချတဲ့တာဝန်ဘာတာဝန်လဲနံပါတ်2ကနံပါတ်3ကအဲ့ဒီတာဝန်၃ပါးကိုမိမိတို့ဟာအားလုံးဘဝ ရလာပြီဆိုရင်ဒီတာဝန်၃ပါးကိုခြေပြုံအောင်ဆောင်ရွက်ဖို့မလိုဘူးလားဒါကြောင့်မို့ဘုန်းကြီးတို့ရွှေမင်းဝန်ဓမ္မမိသားစုများယခုနာကြားရတဲ့ဘဝတာဝန်ခြေပြုံပါစေဆိုတဲ့အတိုင်းပဲဒီတာဝန်၃ပါးကိုခြေပြုံအောင်ဆောင်ရွက်နိုင်ကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်ကြပြီလျင်မိမိတို့အားထုတ်နေစေဖြစ်တဲ့မာသတိပဋ္ဌာန်ဝိပဿနာတရားတွေကိုဆက်လက်ပြီးတော့ကျင့်ကြံပွားများအားထုတ်ကြခြင်းအပြင် မိမိတို့အလိုရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖိုးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဣမယဆိုကြဖြည်းဖြည်းဆိုရတယ်နော်ကဲဆိုကြဣမယဓမ္မနုဓမ္မပฏิပန္တိယ ဗုဒ္ဓံပူဇေမိရှိမာယဓမ္မာနုဓမ္မပတိပတိယဓမ္မံပူဇေမိရှိမာယဓမ္မာနုဓမ္မပတိပတိယသံဃံပူဇေမိရှိမာယ ဓမ္မာနုဓမ္မာပฏิပါတိယမေလေးတံဖိုလေးတံနိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားကိုယ်ပါအားလျော်သောကျင့်ဝတ်ပฏิပါဖြင့်ဘုရားမြတ်စွာဘုရားကို ပူဇေမိပူဇော်ပါဤရှင်ဗျာဓမ္မတရားတော်မြ